ကျေးဇူးရှင်မဟာဗောဓမြင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်18ရက်4လ2021ခုနှစ်တွင်ဟောကြားတော်မူသောသစ္စာလေးလုံးကိုပါသုံးတရားတော် တရားဥထိထား၍တရားသံဃာယရနာများသုံးပါးတို့အားယူသည်များနှုတ်လက်ပြုမူ၍ရှိခိုးမှုသောဘုမြောမာလျှော့ကြောကြရာသောဒီမနာမကုသကံစေရနာကြောင့်အပြေခါသိမ်းပါသော ကူသောအကျင့်တို့ဖြင့်ကျင့်နိုင်သိနိုင်ကြသောတပါဘုရားရှင်ဤပါတော်အဖြစ်သမီးတော်အဖြစ်များဖြစ်ကြပါသင်္ဃပမ္ပနာကတံအသင်္ဃပမ္ပနာကတံဥပောတထာသီလဥပောတထာသီလဓမ္မယာသာမိဓမ္မယာသာမိအနုက္ခံက နုပမသတ္တဝါသီလံဒေတသီလံဒေတနိဗ္ဗာန်တိနိဗ္ဗာန်တိဒုတိယံပိဒုတိယံပိသဟံဗန္တိသဟံဗန္တိကရဏီလပဟတိကရဏီလပဟသင်္နသမ္ပန္နဂတသင်္နသမ္ပန္နဂတဥပောတထသီလဥပော တိယံပိတတိယံပိအာဘံတိအာဘံတိသေတရဏိနာဘံသေတရဏိနာဘံသင်္ဃမဘာနာတံသင်္ဃမဘာနာတံဥပောတထာပိနော တတပကဝတောအရဟတောသမ္မာသမ္ဗုဒ္ဓတသမ္မာသမ္ဗုဒ္ဓ တိသာမိသုတ္တန္တတိသာမိသမန္တတိသာမိသမန္တတိသာမိဒုတိယံဘိဗုဒ္ဓံတရဏံကိသာမိဒုတိယံဘိဓမ္မံတရဏံကိသာမိဒုတိယံဘိသံဃံတရဏံကိသာမိဒုတိယံဘိဗုဒ္ဓံတရဏံကိသာမိဒုတိယံဘိဓမ္မံတရဏံကိသာမိဒုတိယံဘိသံဃံတရဏံကိသာမိတတိယံဘိဗုဒ္ဓံ ကိသာမိတတိယံပိဓမ္မံပရဏံကိသာမိတတိယံပိသံဃံပရဏံကိသာမိတတိယံပိဘုရားပရဏံကိသာမိတတိယံပိဓမ္မံပရဏံကိသာမိတတိယံပိသံဃံပရဏံကိသာမိတေပရဏကမနာမပိဘုနာနာတိပါသာဝိရမဏိတေခါဖရံဓမာရိယာမိပါရဏတိပါ ဒါနာဝိရမဏိတိခာသံသမာရိယာမိသမာရိယာဒါနာဝိရမဏိတိခာသံသမာရိယာမိအာပြမသရိယာဝိရမဏိတိခာသံသမာရိယာမိအာပြမသရိယာဝိရမဏိတိခာသံသမာရိယာမိမုသာဝါရာဝိရမဏိတိခာသံသမာရိယာမိမုသာဝါရာဝိရမဏိတိခာသံသမာရိယာမိသူရာမေရယမေသဗ္ဗမာဒဌာနာ ဝိရာမဏိတေခာတံပမာရိယာမိသုရာရိယာမိသာမာရသနာဝိရာမဏိတေခာတံပမာရိယာမိဝိကာလဘောဇနာဝိရာမဏိတေခာတံပမာရိယာမိဝိကာလဘောဇနာ နေသနေသဂီတဂီတဝါရိတဝါရိတဝိတုကဝိတုကဒါသနာဒါသနာမာလာခန္ဓာမာလာခန္ဓာဝိလေပနာဝိလေပနာဒါရဏဒါရဏမာဒနာမာဒနာဝိဘုဒနာဌာနာဝိရာမဏိသေခာပရမရိယာမိဝိဘုဒနာဌာနာဝိရာမဏိသေခာပရမရိယာမိဩသာသေနမဟာသေနဝိရာမဏိသေခာ ပရဏမာရိယာမိသုဒ္ဓံဝိနာမာဝိနာဝိရမိသေတာပရဏမာရိယာမိတေပရဏေနာသာထေနပမ္ပနာဝတံဥဘောတထာတိလံဘာရုခံကတဝါဓမ္မပပမာတိနာသံပါရိထာသာ င်းပဲချင်းငါထားလာတော့ရွှေဘူဒီမင်းညနေ၄နာရီပါဟုတ်ကဲ့ပါပဲချင်းအနက်ကပဲချင်းရောက်အနက်က၄နာရီကိုရောက်ဘုံမအေးအေးလာလိုက်ကြတာအေးအေးလာပြီးဘာလာလို့မာတော့မေးရအောင်ပါဟင်ဒါတော့ဟောရခံပါဟောရခံပါဘုံမဟောဝါရခံပြီးဟောခုလုံးမှာမို့လားလုံးမှာပါ အမှားပါပဲလားဘူးလေဟင်မနစ်ကလည်းခံသွားပြီပြီးပြီဘူးလားဟင်မနစ်ကလည်းခံသွားပြီပဲဟုတ်သားဟင်ဟင်အာထုဖို့ကတခုဆိုရပါတယ်နှစ်ခုအမြဲတမ်းပြောဖို့မလိုအပ်ပါဘူးမှန်ပါဟုတ်နော်မှန်ပါပါသူကအာထုဖို့လိုတာဗျမှန်ပါပါဗျဟုတ်ဗျာသူပါတော့ဟိုညီတော်အာနန္ဒာက ဘုရားဟောတဲ့တရားတော်ဒီခု အကုန်လုံးသူကဆောင်ဝေးရတာကိုမှန်ပါပါဟင်ဆောင်တဲ့နေရာမှာတို့လူကြားอยู่မဟုတ်ဘူးသူကသူတန်းကြားလျပါဤဟုတ်နော်မှန်ပါပါဒါကတော့တို့လူပဲနေမှာနော်မှန်ပါဥပလက်ကိတံမှတ်သားလျပါဤဟုတ်နော်မှန်ပါပါကြားတဲ့ဟာကိုသူဘာဆိုလိုတယ်တို့သူ့သဘောသူ့တဘာဝကိုသိတာကိုဥပလက်ခိတ္တ ဟုတ်နော်မှန်ပါပါပြီးတော့ဥပါဒါရိတံဆောင်လေးရပါဤဆိုအဲ့ဒီဖရာပြောတဲ့အတိုင်းသူလိုက်ပြီးလိုက်နာတာပြောတာဟင်မှန်ပါပါဗျာညီတော်အာနန္ဒာကအဲ့ဒီသုံးခုနဲ့အဲတရားနာတာတေဗျာရွှေဘူကဟောဘယ်နှခုတော့ပြီးပါမလားဗျာဟင်လို့ဘူးရွှေဘူကဟောဆိုတခုနဲ့ပြီးမှာ ကြာတာလဲနာနာဝိပြီးပြီးမှအာထုံတူလဲပေမနဲ့ကြာတဲ့ကဟောနေရတာမှန်ပါလားပါဟင်အင်းလာတိုင်းဟောရတော့လဲတို့လဲတာနိုင်မှုဗျာဟင်ဟင်တခါကြီးပိတ်ပြီးနေရတော့တာဗျာဟင်ပုတ်ကလာအဲအာထုပ်စီကျင်နာဘာအာထဝမာတုံးတို့ရွှေဘူတွေနဲ့ဆိုရင်တော့ ဒီခါပါဆို၃ကြိမ်တယ်နော်မှန်ပါအဲတို့ပါလားဗျာအဲတာငါပူဇော်ပွဲနော်ဒါပြီးတို့ကုလိုဩဝါဒခံပွဲဟုတ်ကလားဗျာအဲ့ဒီဘွေတိုင်းဘွေတိုင်းဘာဒီပြောခဲ့တာတို့ခန္ဓာကဓာယုံနဲ့တည်ထားတဲ့ဓာတ်ကောင်းမှန်ပါဘူးနော်နော် တို့မြင်နေရတဲ့ဒီတန်ဌာနနမိတ်လို့ခေါ်တဲ့လူသရံယောက်ျားသရံမိန်းမသရံဒါကကုသကံကဖြစ်လာတာနှစ်ခုနော်မှန်ပါပါဟုတ်နော်နှစ်ခုနှစ်ခုနှစ်ခုတို့ကတစ်ခုမဟုတ်ဘူးနှစ်ခုနှစ်ခုဟုတ်နော်ခန္ဓာကတော့ဒါကောဒါဟုတို့ပါတော့တန်ခါပုံစံပွဲကလေးကပြောခဲ့တဲ့စကားနှလုံးနော်မှန်ပါပါဟင် ဒါတန်ခါပူတော်ဘွဲကလေးကပြောခဲ့တာမနှစ်ကလည်းဒီစကားပါတာပဲဒီနေ့လည်းတစ်ခါပြောမှာပဲဟုတ်နော်ဟင်အဲ့တော့သူဟိုခန္ဓာကဓာတ်နဲ့တည်ဆောက်တာတချို့မြေတာဟုတ်ဆောင်းတယ်ဟိုလီတာမီတာကနောက်လိုက်ပေါ်လေဒါလေးပါတော့ဘာရာကြီးတယ်ပဲသို့တော့တခုဥဆောင်ပြီးတော့ဖွဲ့စည်းတာများပါတယ်ဟုတ်နော်တခုဥဆောင်တာဖွဲ့စည်းအဲတခုကဥဆောင်ပြီးဖွဲ့စည်းထားတာများတယ် တချို့ကြနှစ်ခုလောက်ဥဆောင်ကြီးဥဆောင်မှာပေါ့လေဟုတ်ဗျာသူတို့အသေးပင်ခေါ်မှာပေါ့ညီဥဆောင်ရင်ရေပါမှာပေါ့ဗျာလေဥဆောင်ရင်မိပါမှာပေါ့ဗျာဟင်သူတို့တိုက်ခါနှစ်ခုတစ်ခုနဲ့ဥဆောင်ကြမှာအဲ့တော့သူဓာတ်ကတော့ဓာတ်ပြဘာမှသိတာမဟုတ်ဘူးတဲ့ရင်သူကကြိုက်လိုက်မှာပဲမတဲ့မကြိုက်ဘူးပေါ့ကားကြီးကြည့်ပေါ့ဗျာဘာသိတော့သူသူသူနဲ့ကြိုက်တဲ့စီတာထည့်ပြလိုက်ဆက်တာနှုတ်ပြလိုက်သွားတာမဟုတ်ဘူးလား ဟုတ်ပါဗျာဟုတ်နော်မှန်ပါပါဟင်သူ့သာသာထည့်ပေးပါဗျာခါကြီးသွားပါဗျာစက်တီလေဟုတ်နော်ဒါဒါသူတို့ကဒါနတိစောက်ထားတာဒုက္ခနာကလည်းဒါနတိစောက်ထားတာမှန်ပါပါဟင်သူဒါနဲ့အဲတဲ့ရင်ကြိုက်သည်ဟုတ်ဗျာ သူဒါနဲ့မတဲ့ရင်မကြိုက်ဘူးတဲ့တာလည်းမဟုတ်မတဲ့တာလည်းမဟုတ်တော့ဘာသိဘာသာနေမှာပဲဒီသုံးခုနဲ့တို့နေခဲ့ကြရတယ် ဘယ်ချိန်ကနေတော့မွေးကလေးကဟုတ်တယ်နော်မှန်ပါဗျာမွေးကလေးကနော်မှန်ပါဗျာဟင်ဖွာဘက်တော့မွေးရပါအဲ့ဒါကအဲဒါကလည်းအပြင်ကအာယုန်တွေကတိုက်တယ်အစင်မှလည်းအစင်ဖို့အနာမှလည်းအနာဖို့အနာမှလည်းနာဖို့သူတန်နဲ့သူဆောင်တာအဲ့တော့ခန္ဓာတန်နဲ့သူတန်နဲ့အဲကိုက်ရင်ကြိုက်သွားတာပဲမှန်ပါဗျာမကိုက်မကြိုက်ဘူးပဲ ငါကြီးလဲဒီစကားဓာစီထည့်ပြီးမသွားယုံရှိတာပုံတော့မှန်ပါပါဟင်ဓာစီကားဒီစထည့်ပြီးတော့ဟောသွားရပါပါဟင်မသွားဘူးပဲဗျဓာစီကားဓာစီထည့်ပြီးတော့သွားပါပါဒီစကားဒီစထည့်ပြီးတော့သွားပါပါသွားတာပဲဗျဓာခေါင်ကခေါင်ဓာခေါင်တို့ဒီလေဓာခေါင်နေအတူတူပဲဒိဋ္ဌာမှာလည်းဒီတိုင်းပဲတို့ဒီတိုင်း .com နော် .com .com .com .com ကဒါလောက်ပဲတည်တာပဲတည်ကြတဲ့ရွှေဘူဘူဆိုးတဲ့ထင်တာပဲကားကအဲဒီဇယ်ကဓာတ်စီထည့်ပေးရင်အဲမသွားရုံပဲထင်တယ်မှန်ပါပါဘာပြန်ပြောသေးတော့ပြောပါဗျာရန်လုပ်သေးလားလုပ်ပါဗျာရွှေဘူကြတော့မကြိုက်တာလေးတွေ့တော့ပဲလေဒေါသဖြစ်နေတယ် ကားလောက်တောင်မလိမ်မာတဲ့ဟာဟုတ်နော်မင်းလည်းတော့ကားလောက်လိမ်မာလားမလိမ်ပါဘူးအဲသူလည်းဓာတ်ကောင်းပဲကိုလည်းဓာတ်ကောင်းပဲဟုတ်သားနော်မှန်ပါဗျာဟင်အဲသူဟိုဓာတိကာဓာတိလေးထည့်ပြီးတော့သူသွားတာပဲမဟုတ်ဘူးလားသွားတော့သူသူတန်းနဲ့ကြိုက်တာတွေ့ထည့်ပြီးသွားတာပဲရှိတာတို့လူပြုံပြုံပြုံပြုံနဲ့ပဲနေတော့မရှိပါဘူးဗျာဟင်ဘာပြောသေးတော့မပြောပါဘူးဗျာ ဟင်ဒီဒုက္ခတွေရွှေဘူတွေကားလို့ကြင့်နိုင်ရင်ကိုတော်တော်တော်မှာရွှေဘူတွေကားလောက်လိမ်မာရင်တော်တော်တော်မှာလိမ်မာအောင်ကြိုးစားမှာပါဗျအော်ခုမှမှာပါပဲလားဘုထိတ်တရားဟင်ဟင်ဟင်ခုမှမှာပါရှိသေးတာလားဓာတ်ကောင်းနေနော်အဲ့တော့ဓာတ်ကောင်းကမွေးကလေးကပါလာတာမှန်ပါဗျနော် အဲ့တော့သူ့မိ၍ဖြစ်တဲ့ညင်ကဟောမွေးကလေးကဒီညင်ပါတာနော်ဟုတ်နော်ဟိုတို့တို့ကြိုက်သူကလည်းသူကြိုက်တာပဲသိတယ်တစ်ဖက်ဘာဖြစ်တယ်မဖြစ်တယ်သူမသိကိုကြိုက်ဖို့ပဲသိတယ်ပေါ့ဟုတ်နော်ကိုကြိုက်ဖို့ပဲသိတဲ့ခါကျတော့လုံတော်လည်းကိုကြိုက်တာပဲရွေးလုံမှာပဲတစ်ဖက်ဘာဖြစ်နေနေဟုတ်နော်မဟုတ်သူကလည်းထိကနေဆိုသူမုံမိုးရသိမှာပေါ့ဟုတ်နော်ဟင်တစ်ဖက်ဘာဖြစ်နေနေသူမုံမိုးရလောက်ပဲသိမှာပဲဟုတ်နော် အဲတော့ကျင့်တော့လဲမုံကျင့်မကျင့်မှာပေါ့ဟုတ်နော်မှန်ပါပါဟင်အဲသူကမွေးတာပါအဲတော့တို့ဒီမှာအဲ့ဒီဓာတ်နဲ့အတိုင်းထားကြရင်တော့တိတဲ့ဒီရိုင်းမှာနော်နော်မှန်ပါပါရိုင်းမှာရိုင်းမှာဟင်ဟုတ်ကလားအဲ့တော့တို့ရွှေဘူတွေကရိုင်းရင်သလားရင်းရင်သလားရင်းရင်ပါပါမေးရင်တော့ကောင်းတယ်ကြီးတဲ့ရွေးဖြေတာ လုပ်တော့လဲသိုးတွေကြီးတဲ့ရွေးလုပ်တာဟုတ်နော်ဟင်ခြေတော့ဘာတွေတော့ဟင်လုံတော့ဟောဘောနာကိုလုပ်ပါပါဗျာ။အော်မိုင်ဟုတ်ကလားဗျာ။အဲတော့တို့ရိုင်းနာကိုယင်အောင်ပြင်ဖို့တို့မဟုတ်ရင်ဟိုဓာညင်ကိုလူညံဖြစ်အောင်တို့ကြိုးစားရမှာ။မှန်ပါပါမှန်ပါဗျာ။ဘယ်ဆရာသမားကဟောဟောတာလေးပါ။မှန်ပါပါ။ပြင်စေချင်တာပါ။နော် မှန်ပါပါဗျာဟင်ဘယ်တန်ခါကဟောဟောဘယ်သွားနာနာအဓိကကထားပါပဲမှန်ပါပါဗျာနော်ရိုင်းနေတာလေရင်သိချင်တာပါတို့မဟုတ်လို့ရှိရင်ဓာတ်ညင်ဟိုတို့ကလူညာနဲ့ပြောင်းသိချင်တာနော်ဓာတ်ညင်ကိုတို့ကလူညာနဲ့ပြောင်းရမှာတင်နေမှန်ပါပါဗျာပြောင်းပြီးဗလားပြောင်းနေဘယ်တော့ငါပြောင်းတာတော့ဖွာကား ဟိုတက်တက်လုံးကဟာသုံးနေနဲ့ပြီးလားပြီးပါဘူးခင်ဗျာပြည့်လဲပြောသားရဲ့ပါဗျာဟုတ်ကလားဟင်တနေ့လုံးကဟာကြီးဖွာသုံးနေနဲ့သုံးနေကောအကုန်လုံးအဖတ်တင်ရလားအကုန်တော့မတင်ပါဘူးခင်ဗျာဘယ်တော့ပြန်ပါသွားတော့တခါတရမှာဖရာဟုတ်ပါမလားမှန်ပါဗျာတို့တော့ချင်းတွေကငါးပါးပြန်ပါသွားတယ်တင်လို့မပါပါဘူးဖရာဟုတ်ကလားဟင် တို့ကပြင်ရမှာဗျပြင်ပါတယ်ဗျာဒီဒါကိုဘုရားကပါလို့တန်တော်သောဘဂဝါဓမ္မထာယဓမ္မတိပိတိဖာဘုရားရှင်နေသူကိုယ်တိုင်ယဉ်ကြည်အောင်သူကိုယ်သူဆုံးမပြီးတော်မှ အများကိုယဉ်ကြည်အောင်ဆုံးမသည်ဟုတ်နော်ဟုတ်နော်တန်တော်သောဘဂဝါဓမ္မထာယဓမ္မတိပိတိဖာဘုရားရှင်ဒီသူကိုယ်တိုင်ယဉ်ကြည်အောင်ဆုံးမပြီးမှဟင် ဝင်နေရတွေကိုယဉ်ကျေးအောင်ဆုံးပါသည်ဆိုဟုတ်ဗျာမှန်ပါပါအဲ့တော့တို့ကယဉ်ကျေးအောင်ကိုကိုကိုဆုံးမရအောင်မှာဗျာဟုတ်ကလားဒီအဲ့တော့တို့ဟိုဓာညင်အတိုင်းသွားရင်တော့ဓာညင်ကသူနဲ့ကြိုက်ရင်ကြိုက်မှာပဲလေနော် ကြိုက်တော့သူအကြိုက်နောက်ကဘာတွေလိုက်လာမှာဆိုတဏှာတို့မာနတို့ဒိဋ္ဌိတို့ဒီအုပ်စုတွေနော်ဟုတ်နော်အဲဒီသူအုပ်စုလာမှာတဏှာမာနဒိဋ္ဌိဒါတွေလာတော့မှာအဲတော့တို့ကအကြိုက်ထမ်းလာရင်မဝင်မာနော်နော်တွေးတဲ့တွေးထမ်းလာမဝင်တာပဲလေမဝင်လာတော့ရှေ့ရကောင်မှမသိတဲ့ အာကုသူတစ်ခုထပ်တိုးဦးမှာနော်မှန်ပါပါမှန်ပါဗျာမောဟအုပ်စုတဲ့ဝင်သွားတယ်နော်မှန်ပါပါဟုတ်နော်အဲ့တော့တဏမာနာဒိဋ္ဌိဒါနဲ့တို့လုံလုံကြရမယ်ဘာအာယုံပဲအာယုံတွေးတွေးလိုချင်တာပဲသိတယ်ဟုတ်ဗျာအဲမရရတဲ့နီးနဲ့ပြိုင်မယ်ဟုတ်နော်ဟင်ပြီးတော့ငါပိုင်လို့ဆွဲမယ်ဒီသုံးချက်ထင်နော်ဒီသုံးချက်နဲ့သွားမှာတူဟင် ကိုမတည့်တဲ့အာယုံကိုရှိလာပြီးထိခိုက်တော့မကြိုက်ဘူးပေါ့နော်မှန်ပါပါမကြိုက်ဘူးပေါ့မကြိုက်တော့လဲဒေါသဖြစ်မှာပေါ့နော်မှန်ပါပါဒေါသဆိုသူတစ်ပါးပြမာတာပြောတာလေမှန်ပါပါစိတ်တူတာပြောတာမဟုတ်ဘူးတို့ဝေဘူးဆရာတော်ဘုရားကြီးတို့ကြတော့စိတ်ဆက်တယ်စိတ်တူတယ်ဟင်သူအမြင်မတော်တာတွေးလို့ရှိရင်ဘာမှသူ့လက်ထဲမပါရင်ဖဏန်းနဲ့ကောက်ချသွား ဟုတ်ဗျာခဏနဲ့ကောက်ချသွားဆိုသူ့သူဥသူမနာရိုက်ခံအောင်ဆုံးပဲတကယ်ဘာမှမတွေ့တကယ်စီးနေပြီမဲ့ကောက်ချသွားအမြင်မတော်တာတွေ့ရင်လေအဲ့ဒါကစိတ်ကြီးတယ်လို့ခေါ်မှာစိတ်တူတယ်လို့ခေါ်တယ်ဒေါသမဟုတ်ဘူးသူ့မှာသူတစ်ဖက်ကိုပြင်းမှားလို့တဲ့စေတနာမရှိတော့ဘူးနော်ဒေါသဒေါသဆိုပြင်မှားတာပြောတာနော်သူတစ်ဖက်သားကိုပြင်မှားတာအဲ့ဒါဒေါသနော် ဟင်ကိုမကြိုက်လို့ပြမှားတာဒေါသနော်ဟင်ပြီးတော့ကိုမကြိုက်တဲ့အတိုင်းအဲကိုတဲ့သာမနာလို့တော့အိတ်သာထင်ဟဲ့ဟင်ကိုလိုသူများကောင်းစားမှာကိုတုံတူတော့မစ္စရိယထင်တယ်ဟဲ့နော်ဟုတ်နော်ပြီးတော့တို့ရှိအိုးမှာပေါ်ပြဘယ်တော့ငါငါဘာမလုပ်ခဲ့မိလို့ဘယ်တော့ငါငါဘာလုပ်ခဲ့မိလို့ ਨੇ ဟုတ်ဗျာ ဒီကိုရပေါရလာလေးမလုတ်ခဲ့ပြီးတော့နောင်တဖြစ်မှာလေကိုခံရမယ့်ဟာမျိုးကိုလုတ်ခဲ့ပြီးတော့လေနောင်တဖြစ်မှာလေအဲ့ဒါကိုစာလို့ကိုကိုစာလို့ခေါ်ပါတယ်အဲ့ဒါဒေါသအုပ်စုတွေကပါဟုတ်နော်အဲအဲ့ဒါဒီဝင်လာမှာပေါ့ဒါဝင်လာတော့လေဒုစိတ်တွေထမ်းလာမှာနော်ဟင်စိတ်စိတ်ထမ်းရင်မဝင်မှာပေါ့မဝင်တော့ဘယ်သွားမှာတော့အနုတ္တပဆိုတဲ့မကြောက်တရားဒေါသလွန်ရင်မကြောက်တော့ဘူးပေါ့ဗျာ ဟင်လောဘလွန်တော့မချက်တော့ဘူးပေါ့ဗျာဟင်ရှေ့အမှန်မသိတာကြောက်အမှန်မသိတာဒါမှမဟုတ်သူ့ကိုမောဟတွေပြန်ထည့်ရတာနော်ဟုတ်နော်မှန်ပါပါဗျာအဲ့တော့ရှေ့ရမှန်မသိကြောက်ရမှန်မသိဖြစ်လာတယ်ဆိုရင်တော့ဘလောက်ရိုက်မထင်တော့ရိုက်ပါဗျာပုတ်ကလားတို့ရွှေဘူဒီပေါ့ဈေးတွေများများမေးအောင်မရိုင်းတဲ့ရိုက်ပါဗျာမရိုင်းတဲ့ရိုက်အဖိုးကော မရိုင်းလေးရိုင်းဆိုရင်တော့လင်းတစ်ပိုင်းငန်းတစ်ပိုင်းပေါ့ဘယ်လိုပြောရမှာတော့လင်းမွေကြီးပြောရမလားငန်းမွေကြီးပြောရမလားလင်းတစ်ပိုင်းငန်းတစ်ပိုင်းဘာတော့ဖိုးရောင်တင်ရဘာတော့ဖိုးရောင်တင်ရလင်းတစ်ပိုင်းငန်းတစ်ပိုင်းပါဗျာဟင်လင်းတစ်ပိုင်းငန်းတစ်ပိုင်းဟာလင်းတစ်ပိုင်းငန်းတစ်ပိုင်းနဲ့ဗျာနိုင်အဖိုးရောင်တင်ကပါကြီးတော့လင်းတစ်ပိုင်းငန်းတစ်ပိုင်းဟုတ်ကလားဟင် ဒါရင်နောက်တစ်ခါတွေ့ရင်ဘယ်လိုခေါ်မလဲဖိုးရောင်တင်ခေါ်ရမလားလင်းတစ်ပိုင်းငန်းတစ်ပိုင်းခေါ်လို့ဟင်ရှုဖို့တွေလာရင်ဘယ်လိုခေါ်ရမှာလို့တပွားခေါ်မနော်ကြာခေါ်ရမှာပါဗျာဘယ်လိုဘယ်လိုအသာကြာမလေးတစ်ပိုင်းငန်းတစ်ပိုင်းမဟုတ်ဘူးလားဟုတ်ပါကြာခေါ်ပါလေဗျာဟုတ်ပါဘူးကလားဒီပွားစာကြတော့မှထားတော့ ဟေးဟေးရပါမယ်ဗျာပုဂ္ဂလာဗျာဟေးတို့ကရိုင်းတုံဗျာရိုင်းတုံဗျာဟင်ရိုင်းတုံဗျာအဲ့တော့တို့ဒီအရာကိုရင်အောင်သင်ရမှာနော်မှန်ပါပါဘုရားဘယ်တော့အဖိုးဘွားကလည်းရင်နာကြီးတဲ့လာကုန်ပြီဇာလက်တိုက်မထားပဲနဲ့ကိုဟင်ဒီဇာမတပဲနဲ့ကိုတဲ့နေပြီဟင် တို့ဟေးမရသေးဘူးဘွားရဟေးမရသေးပါဘူးဗျာတို့ဒီလောက်ဟိုတို့ရိုင်းနာကြီးကအခုမှဟုတ်ဘူးဘဝဆယ်ဆယ်မှန်ပါပါနော်တန်တရာဆယ်ဆယ်မှန်ပါပါရိုင်းလုံးပဲရိုင်းကျင်တိုင်းရိုင်းလာတာအခုဒါဗုဒ္ဓဘာသာနဲ့တွေ့လို့အဘယ်လိုနေမထင်တော့ဟေး ဟုတ်ကလားဟင်ရိုင်းလုံးပြဟင်တို့ဘာတော့ပြောနေကြအဲရင်ကြကြရင်းနီးတွေကြကြရိုင်းနေကြဟုတ်ဗျာမှန်ပါပါဟင်လင်းနေမရကြကြရင်းနီးတော့မဆိုးတော့မကဘူးအိမ်ကြီးတော့မကဘူးဟုတ်ဗျာဟင်အဲအဲလင်မယားခံကနေပြီးအဲသားသမီးတွေပဲထွက်လာတော့နင်းတဲ့ဟိုပစိုးဟောင်းလေးနဲ့စွကြဲလေးတော့တော့ပါတယ် ဟုတ်ဗျာဘင်းကိုရက်ွက်ထဲလောက်လဲတယ်ဆိုရင်တော့ပေါ်ပုံအင်ကြီးဘာတို့တပါနွမ်းလေးတော့ရှာအင်ကြီးလေးတော့တင်လောက်ပြီဟုတ်ဗျာဘယ်ကညာကဖိတ်တယ်ဆိုမှဘာတို့တိုက်ပုံအင်ကြီးနဲ့ရင်တော့လားထင်တယ်ဘယ်တော့မှရင်တော့တစိမ့်ရှိကြမှရင်လားဟုတ်ဗျာမှန်ပါပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်အဖိုးရောင်တင်ဘယ်ချိန်ကြမှရင်တော့ဟုတ်ကလားဟင် အဲအဖွားရောင်တင်ရှိကြတော့ပဲလေတို့ရင်းနေမဟုတ်ဘူးလားဟာမရင်ဘူးတဲ့ဗျဟုတ်လားတိုက်ပြီးရာတိုက်ပြီးရအောင်ပဲဟုတ်နော်မမဟိုယိုယိုအရန်ကြီးကနေပြီးဝိပဿနာညာနဲ့ပြင်ဆင်ပေးလို့ရင်းလာတာတောင်အင်ကြရိုင်းမနော်မှန်ပါပါလူရှိသူရှိတော့ဒါဝိပဿနာညာတာဝန်ယူနိုင်တယ်မှန်ပါတော့နော်မှန်ပါပါဟုတ်နော်မှန်ပါ ဟင်တို့သောတာပန်ဆင့်ထိရောက်တဲ့ပုဂ္ဂိုလ်တော်မယားနဲ့တွေ့ရိုင်းအောင်မှန်တော့မှန်ပါပါဟုတ်လားဟင်သာသမီတွေနဲ့တွေ့ရင်တော့ရင်နိုင်လောက်တယ်မယားနဲ့တွေ့ရိုင်းတော့မယ်ပေါင်းတော့စားပေါ်လာတာဟုတ်တယ်နေဗျာဟင်တခါရာကန်တောင်သိမกินသေးဘူးအနာကန်ကြမှာမိသားစုနဲ့ရင်နာနော်မှန်ပါပါအနည်းဆုံးအရဟတို့အရဟတာမဲ့ရောက်မှ ကိုတယောက်တည်းယင်မှာနော်မှန်ပါဗျာဟုတ်နော်မှန်ပါပါဒါမို့ဝေဘူးဆရာတော်ဘုရားကြီးအမြဲတမ်းအဲ့တော့ပြောသွားတဲ့တရားတွေပါပါသေးတယ်ကိုကိုကိုရှိခိုးပြီးဗလားကိုကိုကိုရှိခိုးပြီးမှသာရုခေါ်ပါဆိုဟင်ကိုကိုကိုဘယ်တော့ရှိခိုးမလို့ကြိုးစားနေပါတယ်ဗျာသူအရာတမဲရောက်မှယင်မှာမဟုတ်ဘူးလားအဲ့ဒီခါကျမှဥသုံးခြင်းချမှာတခါတခါနာခံလောက်တော့ငကျိန်လောက်ပဲချအောင်မယ် သောတာပန်ရောက်မှတစ်ချိန်လောက်ချမှာသိရလားဒုက္ခဒုက္ခမှသိမသိတို့မေလို့ခုနတော့သိပါပြီဆိုဘယ်လိုခုနသိပါပြီအားရဟင်သိပါပြီဆိုတာတွေလေကဲဟင်ဒီသိပါပြီဆိုတာတွေလေကဲဘယ်လိုဒုက္ခမှသိလားဒုက္ခသိရပြောပါဗျာဗါတဲ့ဗါတဲ့သိရတာတွေ့ဒုက္ခပြောပါဗျာဟုတ်ကလားဗျာ မဆင်းရဲတာတွေ့ရင်ဒုက္ခဖြစ်မှာပေါ့အဖွားပြောတဲ့ပုံဆိုရင်တော့မဆင်းရဲတာတွေ့ရင်ဆင်းရဲတာတွေ့ရင်ဒုက္ခတဲ့မဆင်းရဲတာတွေ့ရင်ဟုတ်ပါဘူးဟင်အမှန်ခုမှဖောက်ဖောက်ပြန်ပြောပါာတို့ဆင်းရတာဖြစ်တာပါပဲ။အမှန်လည်းဘာခုနတမျိုးပြောတာခုတမျိုးပြောတာ။ဟင်ဟေးဆင်းရတာတွေ့ရင်ဒုက္ခဆိုရင်မဆင်းရတာတွေ့တော့ဘာပြောမလို့။ကာလို့ပြောမှာ။ဟုတ်ကလားရှိဘူးဒီ။မှန်ပါဗျာ ဒါဖြင့်ဖျားဟောတရားသစ္စာ၄ပါးလို့နေသေးတယ်တို့ဒီကားနေဆုံးဖြတ်လိုက်ကြတော့ဒုက္ခသစ္စာတစ်ပါးရှိသေးတယ်မှန်ပါဗျာ၅ပါးသစ္စာသင်တို့နော်ကျွေးဖို့မှတ်ချက်ကျွေးဖို့ထုံးတာတကယ်မပါဘူးတော့ဖို့ကျွေးဖို့ထုံးတာသစ္စာ၅ပါးရှိတယ်ဟုတ်နော်သစ္စာဘယ်နှပါးတော့ကျွေးဖို့မှာအားပါပါ အတော့မပါဘူးတော့တို့ရွှေဘုံကမဟုတ်ဘူးဟုတ်ကလားမှန်ပါဟင်ဟင်ဒုက္ခနဲ့တွေ့တော့ဒုက္ခဆိုတော့ဒုက္ခနဲ့မတွေ့ရင်ဒုက္ခပြောတာတဲ့လူလူပေါ့မှန်ပါဟုတ်လို့ဟုတ်ဟာဖွားပြမပြောနဲ့ဗျာကူမဟာဟင်အဲ့တော့တို့ဘုံသုံးပါး၌ဖြစ်တဲ့ကိုယ်သုံးပါးကိုဒုက္ခလို့ဖွဲ့ပါတယ် မှန်ပါပါเนาะဝို့ဝို့ဝို့ဆိုတာလေတာပြောတာပါပါဗျာသူများကတံပြန်ပေးလို့လေတဲ့ဝတ်ကပဲ့ပင်းတွေ့ရင်တောင်းမှန်ရင်လွတ်တတ်ပါတယ်မှန်ပါဗျာเนาะမှန်ပါဗျာဟုတ်เนาะမှန်ပါဗျာအတနာခါရင်လွတ်တတ်ပါတယ်ကိုဟာကိုလေတဲ့ဝတ်ကိုဘယ်လို့မှထွက်လို့မရဘူးမရပါဘူးဗျာဟင်အဲ့တော့တို့အဲရွှေကိုတွေပြောပါဆိုဗျာအဲသူတို့ကြက်သားကြိုက်တဲ့ပုဂ္ဂိုလ်အဲတွေးကြတဲ့က ဒီကနေ့ဘာဝယ်ရမလို့ဆိုတဲ့ကဘာသာတွေးတို့ချက်တွေးတွေးချက်သားတွေးပါချက်သားအကြောင်းတွေးပါဟုတ်ကလားမှန်ပါပါအဲ့တော့ချက်သားစားခြင်းလိုက်တာအဲအဲ့တော့ချက်သားကရောက်သေးကြက်သေးအဲလုံးလို့ရလို့လားမရပါဘူးဘာလို့ရမလို့ဝယ်ရချက်ရပါချက်သားဘာမဲဖီးတဲ့ရောက်ချက်သားစားတာကထိုင်လေးနော်မှန်ပါပါစိန်ခံစားနိုင်ဝက်တဲ့မပူဘူး မှန်ပါစကားတပြောပုံနဲ့စာ45မိနစ်ပေါ့ဟုတ်ဗျာမှန်ပါအဲ့ဒီမှာဈေးထိသွားမယ်ဒုက္ခဘလောက်ကသွားပြန်တော့မှန်ပါဝယ်တော့ဟောကိုကြိုက်တဲ့ဈေးနဲ့ရခဲ့လို့လားဘယ်လောက်ဖြစ်ခဲ့ရတော့ဟင်ဒီလောက်တော့ထားတာဒီဒီလောက်တော့ထားပါ မရလို့ပါအဲအဲဘယ်ဆိုင်ကဘယ်သေးတော့မဟုတ်ပါဘူးနဲ့ဟာဘယ်လောက်လာမလဲတာဟုတ်နော် ပြီးတော့ရှင်သားကတန့်လို့လားသူကမနေ့ကမှလုတ်ခဲ့တာပါနဲ့ပါဦးပါဟေးဟေးပါဦးမရွှေဘူရွှေဘူရွှေဘူရွှေဘူရွှေဘူတွေဖြစ်နေတာပြောတာဟေးဟေးအဲ့တော့ချိန်ဝင်ချိန်တော့ဟောသိချလက်ချယူတာပဲလားချိန်ဝင်ကြည့်ရသေးလားမကြည့်ရသေးဘူးဟေးဘောင်ဒူတို့ဘောင်စီတို့ဘောင်ကတို့ဒီဒီတနော ဟင်ရွှေဘူးသေးရတော့ဘောင်တို့ကပါသေးလားလို့ဘူးဟုတ်နော်မမလေးအဲ့ဒီမှာလဲအရင်ခုံနေနဲ့နော်အရင်ခုံနေနဲ့ချမ်းချမ်းသာသာဝယ်ခဲ့ရတဲ့ကြက်မရှိပါဘူးဒုက္ခကြာကဝယ်ခဲ့ရတဲ့ကြက်ပါမှန်ပါပါဟောဒီကြက်ကလေးစားဖို့ရာအတွက်မှန်ပါဟုတ်နော်ဒုက္ခဒါကဟိုကြက်သားဖို့ရှာ ကျက်သားဖို့အတွက်ရှာတဲ့ငွေဒုက္ခမပါသေးဘူးနော်အဲ့ဒါခဏထားလိုက်အမွေအမွေဖိအပွင့်ငွေရလို့အိတ်ထဲကထုတ်သုံးတယ်လို့ပဲသဘောထားလိုက်အဲ့ဒီဒီပြောမနေလဲတော့ဟုတ်ပြီဟင်ပြန်လာတော့တုံရတရားအောင်မှာနော်မမနေရဖရအောင်မှာနော်မိထိုးပြီးချက်ရအောင်မှာနော်ဟင်အဲ့တော့ဒီ45မိနစ်စားဖို့ရတဲ့ဒုက္ခဘယ်လောက်ခံရမလဲကျန်ပါအဲဗကန်နဲ့ရောက်တော့ အဲသူ့ဟာသူချိုးသွားပြီမဟုတ်ဘူးလားမမဖေယာတခါနဲ့ရောက်တာနဲ့သူဟာသူချိုးသွားဗလားကိုဝါပါပါဘုရားဝါရအောင်မအဲမဝါခင်နေရအောင်မဖတ်ရအောင်မခွန့်ရအောင်မဝါရအောင်မမျိုးရအောင်မဘလောက်မရတော့ရပါပါမျိုးပြီးသူ့ကိုကိုကအများတနုနဲ့သိမ်းထားတော့နှစ်ဖြစ်ငါကြသူကနေသလားမနေပါဘူးဗျာဟင်နှစ်ဖြစ်ငါကြတော့ ကြက်ချိုလေးလေးမှာနော်ဟင်းနာလေးရလေဟိုးရမှာဘောဒီဘုဘတယ်လို့မဝေငေဒုက္ခဝေပြီးဒုက္ခမှန်ပါမခါသာမိဒုက္ခခံစားပြီးဒုက္ခဟုတ်နော်မှန်ပါပါအဲ့ဒီနေရာမှာအမှတ်မပါလို့ခုနကအကြိုက်ပေါ်ကိုအတွေးပေါ်ကိုတတိမပါခဲ့ခြင်းပြန်တွေးပါမှန်ပါပြန်တွေးပြီးပြန်ပြီးစားခြင်းမှာစားခြင်းတော့ပြန်ပြီးဒုက္ခခံရမှာ ဒုက္ခခံပြီးခံစားမှဟိတွေးတော့ကြိုက်ပြီးကိလေသာတွေဟိမှန်ပါကြိုက်တဲ့တိုင်းထားလှုပ်လိုက်ပြီးကံတင်တယ်ဟိကံပါလှုပ်တဲ့တိုင်းခံစားလိုက်ပြီးဝိဘက်တင်တယ်မှန်ပါအဲဝိဘက်ပြီးလို့ပြင်ပြန်တွေးတော့ကိလေသာပဲပြန်သွားမှာနော်ကိလေသာကိုကမ္မကိုဝိပါကကိုစာထဲမှာမဟုတ်ဘူးရွှေဘူးနေတိုင်းလဲနေတာအဲတော့ချက်ကိုကြည့်ရဟောဒီ၃ချောင်းဒီ၃ခုနဲ့လဲတာဘယ်လောက်များတော့များပါပါဗျာဝဲဝုတ်ကဟော များပါဗျာငါဝတ်ကရောများပါဗျာဟိုဝတ်ဒီဝတ်ဒီရောများပါဗျာတန်တိုင်းဘူးများတော့လဲဟိုဝတ်ဒီဝတ်ထဲထဲရပါဟေးသူများနဲ့လဲတဲ့ဝတ်ကတောင်းမှရတယ်ကိုလဲတဲ့ဝတ်ကိုကြီးစမ်းခင်ဗျားတို့မှန်ပါတယ်အဲ့ဒါဓာသွေးတောင်းလို့ဓာသာချနေရတဲ့ဓာဒုက္ခမှန်ပါပါဗျာလူမဟုတ်သေးဘူးဟုတ်နော်မှန်ပါပါအဲ့တော့ဒုက္ခကိုဒုက္ခမှမြင်သလား မြင်လေးပါဗျာမမြင်ဟာမမြင်ပေးဘူးဟင်အခုရှေ့နေကိုရှေ့ခေါ်သားမှာထိတ်တန်းတဲ့ရှေ့နေကိုတွဲထားသေးချင်တာဘာလဲဘာလဲဟင်ဘာလဲဘာလဲဒီနေ့ဒီမှာကြောက်လို့နှောင်းနေရဟုတ်လားအိုင်ဒီအိုင်ဒီအဲ့ဒီဘာလို့နှောင်းနေတာဟုတ်ကလားဒါရှေ့နေလည်းမဖြစ်အောင်နောက်နေလည်းမဖြစ်အောင်ထိတ်နေလာလို့ခွာရဟော ဖက်ရှင်းနေလည်းမဖြစ်သေးနဲ့နောက်နေလည်းဖြစ်သေးနဲ့ထိတ်နေတော့ဖြစ်မယ်အဲ့တော့အမေစိတ်သားစိတ်ပေါ့လေလူပေါ်တာတော့သားမိချင်းဟုတ်နော်အဲ့ဒါကိလေသာဝကာမဝဝိပါကဝအဲ့ဒီနည်းနဲ့တို့မြမပြီကိုဘယ်လောက်လဲခဲ့လို့များလာပါရဲ့ဘာရခဲ့တို့ဘာမရခဲ့နတ်ပြီကိုဘယ်နဲ့ကျင်ကြဘူးများလာများပါဘာရခဲ့တို့ လူကြီးကဘယ်နှခါရှိပြီလို့ဘာရတော့အဲ့တော့အရင်ဘဝဒါဝန်တော့ခုတက်တာမှာကိုဘယ်နှကျင်ရှိပြီလို့တို့ပြောတဲ့အတိုင်းလဲထားတာနော်မနေ့တစ်ခါညတစ်ခါနဲ့ကတည်းဒီအစားကလေးဆိုပြောပါစို့ဟုတ် နော်လဲထားခဲ့တာဘယ်လောက်များလဲရခဲ့ပါပြီဟင်ရခဲ့ပါပြီဘာရပါလဲဟင် အာဟုတ်ပါမလားဗျာဟေးဘယ်မလို့အရင်မရပါမလားလို့ဒီဒုက္ခခံလို့နော်ဟုတ်နော်ဟေးခံစားကျင်တာကတို့စိတ်ကိုကြိုးကြင်တာကိုစာလို့စီတသိမ့်လို့သုံးပါစိတ်ကိုကြိုးကြင်ခိုင်းစိတ်ကတော့တိတိတိပဲလေဘာဒီစက်လို့ပေါ့စက်ကလည်းအဲဟိုလိုနှိုးလိုက်ရင်ဒီဒီဒီလည်းမှာပဲ သူဒါဟိုမဟာမိတ်သွားမှာဒါရှိဦးပြမှာသူမသိဘူးစက်ကတော့ဒီဒီဒီဒီပဲသိတာလေအဲ့တော့မဟာနိုင်တဲ့ရွှေကိုသိတာဒါလိုက်ပါပဲဒါမှမောင်းရဘူးဆက်သွားရတာမဟုတ်ဘူးလားမှန်ပါပါဘယ်စိတ်ကသိပြီးအဲ့ဒါကိုကြိုးကင်တာကိုသိတဲ့စိတ်တိုင်းပါဘူးပြောတာမှန်ပါပါဟုတ်နော်မှန်ပါပါဟင်အဲ့တော့တို့ဓာတ်ကောင်မှာတို့နေတိုင်းရှင်းခဲ့တာဆိုလို့ရှိရင်တို့ဓာတ်နဲ့တဲ့ရင်ကြိုက်ရင်ကြိုက်ပြီး အဲ့တော့တဏှာမာနဒိဋ္ဌိလောဘအုပ်စုဝင်မှာပေါ့သူတို့ဝင်ကြိုးကန်မှာဆယ်တယ်မှာဒီကိုဒန်းနဲ့မတိုက်တော့မကိုက်တော့မကြိုက်ဘူးအဲ့တော့ဒေါသအိတမေတ္တရာပုဂ္ဂိုလ်သားတွေမှာပါပေါ့မှန်ပါပါဟုတ်နော်မှန်ပါပါဒီအဲဒီအကြိုက်နောက်လိုက်အဲအမုန်းနောက်လိုက်တနေကုန်တိုက်ခိုက်နေရတဲ့အတွက်မှုန်းနေတော့ဘာမှမသိတော့ချက်ရဘောက်မှမသိကြောက်ရခေါက်မှမသိနဲ့သွားမယ်ဝဟအုပ်စု မောဟတို့အဟိကတော့အနုတ္တပတို့လေမှန်ပါပါဟုတ်နော်မှန်ပါပါပြီးတော့သိတယ်လည်းဒေလို့ရဘူးပြန်နေပြီးတော့ဘယ်ဟာမှာလဲတိတိကျကျယတိပြဖုံချလို့မရတဲ့ဝိသိကိခာရီနဲ့တဏီဟွန်တာနဲ့လေထားတာမှန်ပါပါအဲ့ဒါဓာတ်ဉာဏ်ဖြစ်တဲ့တာပိအဲ့ဒါကသူ့ကိုကြိုးကန်နေတာမွေးကြတယ်ကခုချိန်တိမှန်ပါပါဗျာဟုတ်နော်မှန်ပါပါသူတို့ကြိုးကန်တာအဲဒီတိုင်းပါဟုတ်ဗျာ ဟင်ဘုရားနဲ့တရားနဲ့ဒရိုင်ဘာဆိုရင်တော့နည်းနည်းတော်သေးတာပေါ့ကိုရဲ့ဘူးသမားကဒရိုင်ဘာချက်လုံးလို့တော့ဒုက္ခရောက်လို့ပေါ့ဟုတ်တော့အခုဒရိုင်ဘာကဘာဒရိုင်ဘာဟုတ်တယ်ပါဒရိုင်ဘာဟုတ်တယ်လားဟုတ်တော့မှန်လားပါဗျာကဲဓာတ်ကောင်းကဓာတ်ညင်ဒါပဲခိုင်းပါလေမှန်ပါပါသူတို့ကတော့သူတို့ကြိုက်တာသူတို့ခိုင်းပါပဲလေဟင်တို့အတွက်တို့တက်တာမတို့တက်တာသူတို့လုံးမဟုတ် မှန်ပါပါအရေးကြီးတာသူရတာတဲ့ရုပ်ကောင်းကြီးအတွက်ကူသူတို့ပြုစုဖို့ပေးအဲတော့ခွေးရုပ်တရုပ်ရရင်လည်းအဲဒီခွေးရုပ်တရုပ်အတွက်ကိုစောင့်ရှောက်ဖို့ပြုစုဖို့နာခန္ဓာ၄ပါးပါပြရတာလေခွေးရုပ်ကြီးပါတော့ခွေးရုပ်ကြီးပေါ့လူရုပ်ကြီးပါတော့လူရုပ်ကြီးအတွက်ဟုတ်နော်ခေါင်းကြီးနဲ့တဲ့မဲ့ခံစားတဲ့အာနာခါသာပြရတယ်မာပါရကမာတာပြရတယ် ဟုတ်နော်စေနာထားပြီးပြုပြင်ပေးရမယ်ပြုပြင်ပေးရတယ်ပြီးသူကဒါကောင်းဟိတ်ဒါပိုးဟိတ်ပြီးပေးရတယ်အဲ့ဒါသူ့ကောင်းကြီးအတွက်လုံးလုံးတာတို့ကိုမပါသေးဘူးမှန်ပါဗျာနော်မှန်ပါဟုတ်နော်မှန်ပါပါအဲ့ဒီနည်းနဲ့ဟောတို့ကိုစိတ်ကိုကြိုကင်တာအဲ့ဒီလောဘစိတ်တိတ်ကိုသာလို့သုံးပါတဲ့မှန်ပါပါသူကြိုက်စိတ်ကကြိုကင်တာပါမကြိုက်စိတ်ကကြိုက်တာမဟုတ်မှသူဝင်ဝင်ရတာပါတဲ့အရေးကြီးတာကြိုက်စိတ်ပဲသူ့ဘဝတို့သမုဒိယနဲ့ဖွဲ့ပြီးမှ ဟုတ်နော်သူ့ပဲကြိုက်သိအဲသမုဒိယသစ္စာလေးထင်မှာပါဟုတ်နော်အဲ့တော့တို့အဲ့ဒီကြိုက်တာကတဏှာပဲခံစားတာကဝေဒနာပဲမှတ်သားတာကပညာပဲတို့ပါရသမင်းသားတဲ့ပိုက်တင်းကြရင်ထောင်းသူတို့ကတော့ခံစားပြီးပြီးပြန်သွားနောက်ပြီးသွားတော့သူတို့ပါသေးမှာကြိုက်တာပါသေးမို့လားမပါတော့ဘူးပါတော့ ဟုတ်လားခံစားရသူတို့လေဟေးအဲ့ဒါတော့ဖေးတွေသူတို့တောင်းနေဘူးလားဟာမယူဘူးလားအဲ့တော့တော့တော့ဖေးကြတော့သူသွားရအောင်ဘိုးကိုယ်လိုက်သွားရတာအဲ့ဒါကြောင့်ချမ်းသာတာတော့ချမ်းသာတယ်မဟုတ်ဘူးလားမချမ်းသာပါဘူးခင်ဗျာဟိုပုံကိုပါမလားဟုတ်ပါဟင်ဟေးဒီတိုင်းလေးကိုလေးပေါ့ဘိုးတိုင်းလေးထိုင်ပါတာကောင်းတယ်မဟုတ်ဘူးလားဟုတ်ပါဘူးခင်ဗျာ ဟင်တိုးကြမှာမဟုတ်ပဲဗျာဘူတိုင်းလေးထိုင်နေလေကောင်းတယ်မဟုတ်ဘူးလားဗင်ကြတယ်မဟုတ်ဘူးလားဟုတ်ပါမလားဗျာဟင်ရင်းတော့တမှုရိယနဲ့ဒုက္ခအဲ့ဒါကိုကိလေသာကိုကာမကိုဝိပါကကိုတို့တုံးပါတယ်မလားပါမလားပါပဲဟင်အဲ့တော့ဒုက္ခသာတာကဝိရဏကပဲစိတ်ထားကသနာကနော်ကြောင်းရဆိုင်ပြီးတော့ဒီစိတ်ကလေးကနေပြီးတော့သူပိုင်လက်ကူနဲ့ အဲနှုတ်တို့ကိုလိုက်ခိုင်းတာကသင်သေတနာဥဆောင်တဲ့သင်္ခါရကဟုတ်နော်ဒါပြီးဒီတစ်ခါပါဒါလေးကဘယ်လိုလေးဟိဘယ်နဲ့လေးဟိနဲ့မသာတာကဝိညာဉ်ကမပြရတာလေမှန်ပါပါဟုတ်နော်မှန်ပါပါသူတို့ကတော့ပွဲပြီးပြန်သွားတာခါမှတို့မှန်ပါပါခါကြရတာတို့ပြဘိုက်နာတယ်သူတို့မပါဘူးပြတို့နောက်ပြီးသွားတော့လည်းသူတို့မပါဘူးပြတို့ ဟုတ်ရမှန်ပါမြင်သလားသူပြောတယ်လို့မြင်ပါဘူးဗျာမမြင်ဘူးနော်ရွှေဘုံကြောင်တော်ကန်းနေလေဟေးရွှေဘုံဘယ်တော့ကန်းတော့ကြောင်တော်ကန်းအကြောင်တော်ကန်းလေဟုတ်ကလားအဲ့ဒါကိလေသာကိုကမ္မဝိပါကကိုနော်သူပါဠိလိုတော့မှာနော်ဗမာလိုတော့ကြိုက်တယ်လိုက်ယူတာတယ်ခံစားပြီးခံစားပြီးအတွေးပြန်ကြိုက်ပြီးပြန်လို့ရပြီးပြန်ပြီးတော့ခံစားပြီးခံစားပြီးပြန်တွေးပြန်ပြီး မွေကလေးကသေတိအဲ့ဒီသုံးခုနဲ့လဲမိတာတစ်ခုတစ်ခုကိုလေခုဒါသွေးတောင်းတဲ့တစ်ခုတစ်ခုကိုအဲ့ဒီသုံးခုသုံးခုနဲ့တို့ကလဲပေးနေရတာအဲ့ဒါဝေါ့အဲ့ဒါဝေါ့ဟုတ်ဗျာမှန်ပါပါအဲ့ဒါဝေါ့ဟုတ်ဗျာအဲ့တော့တို့ကောင်းကောင်းမှရှိဆိုတာလေဒီသုံးခုနဲ့လဲတာပါကြံတော့ဆိုလှကြည့်တာဟောမကြံပါဘူးမကောင်းမဆိုးလေးဆိုတော့ဟော ဘာကြောင့်မို့ဒီနည်းနဲ့လဲနေတာအဲ့ဒါကိုအဲတထေးကြီးဖြစ်တော့လေဒီသုံးခုနဲ့လဲမှာနော်ဘယင်ကြီးဖြစ်တော့ဟောဒီသုံးခုပါဒီသုံးခုနော်ဆင်းရဲတာဖြစ်တော့ဟောဒီသုံးခုပါဒီသုံးခုနဲ့လဲမှာဒီသုံးခုနဲ့လဲမှာအဲ့ဒါဝက်လဲတာဝက်လဲတာအဲ့ဒါဝက်လဲတာဟင်ကိုကသူ့ပြန်လုပ်ထားလို့သူကကိုပြန်ကြတဲ့သားချီတဲ့ဟောကနောက်မှာထားတိတ်မသေးကြလားဘူးဟောဒီဟောကတော့သေးကြသည်ဘုံဘုံလဲအင်ကြံကြရင်အဲစဉ်းစားကြည့်ကြပါတော့ ဟုတ်နော်မှန်ပါပါဟင်အဲ့တော့ငါဝတ်လည်နေတယ်ပြီးသလားရှိဘူးဒီကိုသိသွားပါပြီဗျာသူပြောလို့သိတာပါဗျာအိမ်ရရင်အိမ်ရပြီဗျာဒါတော့ကောက်တော့ပါဗျာတန်ကောက်မှာတန်ချောင်းကဖွေးပြီးကောက်လာအဖွေးပြီးကောက်ပြီးလေတိုင်းတော့တကားရှိဘူးလားဘယ်လိုပြောမလဲဖွေးပြီးကောက်ပြီး ပြေဘူးပဲလို့ခေါ်ပါဘူး။တောင်တန်ကားတွေပဲ။အတောင်တောင်ကားတွေအတောင်တောင်ကားနောက်ပဲလာလဲပါသေး၊ခွေးမီကောက်နောက်ပဲလာလဲပါသေး။ဟာဟေးဟေးရွှေဘူးနာမည်များဆုံးတဲ့လူတွေ။ဘွယ်တွေများတာဗျာ။ဟေးဘွယ်တွေများတာဗျာ။ဟာဟုတ်ကလား။ဟေးငါမရမကောင်းဘူးလား။ဘယ်နည်းရမလဲတော့။ဟေးရွှေဘူးကဟိုဥပ္ပောင်တရားတော်တော့ငါမရလေ။အခုနောက်ကိုတို့ဒေါအောင်တရားတို့လည်းထည့်ကြတော့ဘယ်နည်းရမလဲတော့။ တော့အောင်တရားတို့လက်မှာဘယ်နှဘယ်နှမီတော့ဟင်သူပြီးတဲ့ဘွဲ့ကိုမနေပါဘူးဟုတ်နော်အဲ့ဒါတို့ခုနကဒီမနေ့ကပြည်တယ်ခဲ့တဲ့အတိုင်းပြင်ညင်လာလားဟုတ်နော်ဟင်အဲ့ဒီမှာတို့ဘာတို့တို့တို့ကြိုက်လို့ကောင်းတာတွေမကြိုက်လို့မကောင်းတာတွေခေါင်းဆောင်လို့ရတာတွေအဲ့ဒီဒုက္ခခဏထားလိုက်လို့ဘယ်သူနာခြင်းတော့ နာရမလားခေယုံလူသွားခြင်းတို့မသွားနိုင်ကြပါဘူးဗျာမနာခြင်းပဲနာရမှာမှန်ပါပါဘုရားနော်နာတရားရှိနာမှာမှန်ပါပါဘုရားနာတရားရှိနာမှာပဲဘယ်သူနာခြင်းတို့မှန်ပါပါဘုရားအဲ့ဒါဒုက္ခမှန်တယ်နော်မှန်ပါပါဘုရားဒီဘယ်သူအိုခြင်းတို့အိုခြင်းပါဘုရားလုတ်ပလုတ်ပါဘုရားဥဒိယာရှိဥမမှန်ပါပါဘုရားဥဒိယာရှိဥမမှန်ပါပါဆွေးထားလို့မရဘူး ဒီကျက်သေးခြင်းဘယ်သူပါမပါပါဘူးခင်ဗျာလွတ်ပါမလွတ်ပါဘူးခင်ဗျာနော်မလွတ်ပါဘူးခင်ဗျာဘယ်သူမှသေးခြင်းမသေးခြင်းမဲနဲ့ပြီးသွားတာဒီမှန်ပါပါဘူးခြင်းမဲနဲ့ဥသွားတာမှန်ပါပါမနာခြင်းမဲနဲ့နာသွားတာမှန်ပါပါခင်ဗျာညောင်းကြည့်တော့ကိုရှိနေအောင်ကိုရှိနေကိုရှိဟမ်ဟုတ်တော့ ဒုက္ခမှမသိရင်ဒုက္ခအလုံးအောင်မလုပ်ပါဘူးမှန်ပါဗျာဟင်ဒုက္ခပဇာကဟိုပြောနေကြမှုအော်နေကြမှုပေါ်လာပါတကယ်မမြင်မဲနဲ့အော်နေတာပါတကယ်မြင်လို့အော်တာမရှိပါဘူးဟုတ်နော်မှန်ပါဗျာဟင်သူညာကုန်ဖိလိခုံနေတော့ကနတ်သားယုံရဲ့နောက်ဖေးမှာဖေးယူပေါ်သွားပေါ်တော့ပွားပြီအဲ့ဒီတိုးတွေသွားပြီတိုးကခြံပေါင်ထားနော်ခြံပေါင်ထား တာမဏိကြတော့နာမည်ကမကောင်းတာဆရာဝန်ကသူဒီလည်းတော့ဆရာဝန်နေပါတော့ဘောပေါ့ဆရာဆရာဝန်ဆိုတော်သေးတယ်တရိษံဆရာဝန်မှန်ပါကြည်ကဝယ်တာပါတယ်တရိษံဆရာဝန်တရိษံဆရာဝန်ဟင်ဆရာဝန်တော့ဆိုတော်ပြီကိုရှိကတရိษံဆရာဝန်သူကဒီတံပေးရ သူကဟိုဟောရကျမ်းမာရေးနဲ့ညီညွတ်တဲ့ဆိုမှအဲ့ဒီနေရာကြီးဓာရီကိုတစ်သိရိုက်ထားပြအဲ့ဒါမှတမိတာတိဋ္ဌံတိရံပြီးတဲ့ဆရာပြဆရာကဟုတ်ရအဲအဲ့လိုလုပ်ပြီးသူကတသေးဆိုမှဟိုကတစ်သိချတာပြအဲ့ဒါကြီးနဲ့တာရတာပြဒီနေ့ဘယ်နှကောင်းဘယ်နှကောင်းဘာဘလောက်ဘလောက်ဘလောက်အဲ့လိုအဲ့ဒီမှာသူတွေကဘာလို့လဲခြံပေါ်ကုရတဲ့ဘောသူတို့ကတမန် ဟင်သူခေါ်တော့အာနာဥပဒါနဲ့တူတယ်မှန်ပါအဲ့ဒါကရှေ့ကနေပြီးတော့ဓာတ်ကန်ဆောင်နေတာဟာဒီအပေါက်ကိုကဘိုးတော်ကောင်ကလေသိင်းပြီးတော့ထွက်လာခုတ်ချတာဘာလို့ကြက်တယ်အဲ့ဒါနောက်တစ်ကောင်ကလည်းဒီတိုင်းမဒူးဘူးလားဟာရှေ့ကောင်ကလို့တဲ့ငါတော့ဟုတ်မယ်မရှိဘူးလာလာပဲတခေါ်ကိုကလည်းခုတ်ချတာပဲဘာအပြတ်တိုင်း နှစ်ကောင်ပြီးလို့လားရှိအနောက်ကလည်းလာပြီးလို့လေကြီးစီးရင်ပြီးတော့နာကြနာတော့တခုတ်ချတာပဲဒါသုံးကောင်ညလေးကောင်ညအဲ့ဒီစိတ်မကုန်မချင်းလေသူရိုက်ထားတဲ့စိတ်ကုန်လို့ကြံလေသိုးကလည်းတင်းလိုက်လာတာဟာအဲ့ဒါကြတကားတင်းပိတ်တာဟုတ်ကြောင်သူကတော့ဟိုလိုတိုးပါပဲသေမာမှန်းပြီးရတာလေသူရှိရင်လည်းဟိုမှာခုတ်ပြမြင်လာပြီ တို့ဒီကိုတို့ရှိမှာအဖိုးဖွားယူပေးကြသွားပြီမှန်ပါပါမြင်တော့မမြင်ပါဘူးဖဲ့နေလို့မမြင်ဘူးဗျာအခုခေါင်းခါတော့တည်စင်းသွားတည်စင်းသွားကျွေးဘူးဒီကျွေးဘူးဒီကျွေးဘူးဒီကျွေးဘူးဒီဖြစ်နေဖို့သူရီသူရီဘာသူရဲလားမသိတာဘူးတော့ဘူးပဲဟုတ်ဗျာဟင် တို့ဘာလို့တို့အာတို့အေးတော်ပြန်ပြီလားဟေးမှန်တယ်ပါဟေးတို့တွေတို့တွေအဲ့တော့ဘိုးဘွားမပြီးလိုက်တာတို့ဖေတွေမိတွေတို့ရှိပြီးကြတာပေါ့ကြောက်သလားနောက်ထုတ်သလားဟုတ်ပါဘူးတွေ့တို့ရပါဗျာအာဟုတ်ကလားဟေးတတိတရာကြီးကတို့တဲ့ဘာမှထူဘူးတို့သေမမှပြီးနေတာပြီနော် 啊，爹妈没地了，我交他了。交他了。交不咯？交了。没叫他个，打必须都没交他了，没水都没叫他。没交没交的啊！他还是自己交自己的，对吧？不过现在要记得，现在你过节的来人在家了，他恐怕都没交他。他工地要得了，嘿，多得来嘿。 ဒုက္ခမရောကြီးဘူးဒုက္ခလူဘဝရှိသေးတာမှန်ပါလူဘဝရှိသေးတာလူဘဝကိုသိတယ်လို့လုပ်နေတယ်ကိုယ်ပိုင်ဘဝနဲ့နေနေနဲ့လူဘဝနော်အဲလူဘဝမှာတော့ဒီလောက်ဒုက္ခကြီးသေးရင်ပေါက်ပြီးသွားရင်ဘယ်လိုနေလို့ရက်တော့ပါဟုတ်ကလားဒါမျိုးဆိုဒီဟောပဲနဲ့လည်းလွတ်လွတ်လွတ်ညာနတ်ပြည်တည်ရှိတယ်လွတ်ပါဘူးလွတ်ပါဘူးကောင်းပါဗျာဟင် မလွတ်ပါဘူးဗျလက်ပြီးစက်နဲ့ဟုတ်ပါမလားဟုတ်ပါတယ်ဗျသူများမတင်လေရွှေဘုံကဟာမထော်မနာနေပဲလက်ပြီးသွားမှာကိုကြလည်းရွှေဘုံလူဝေးရာဖြစ်ကြပါဟေးဟေးပြီးတော့လူလူပြည်နာဖြစ်တာကညာဖြစ်တာကခန္ဓာရင်ရှိတဲ့ဘုရားယုဟုတ်နော်မှန်ပါနတ်ပြည်မှာတို့လိုဘုရားယုမဟုတ်တကယ်လူလူညာညာလေးတွေဟုတ်နော်လူလူညာညာလေးတွေတယောက်နဲ့တယောက်ဒေါသကြီးလို့ မျက်လုံးစိတ်လေးကြည့်တာနဲ့ပေတဲ့အမျိုးအဲ့လိုမျိုးမှန်ပါရာကပိအာဒီလို့တို့ဂျိုင်းရာကထွေးထွက်တာနဲ့ပေတဲ့အမျိုးမှန်ပါအဲ့လိုမျိုးလားရှင်းချင်းလားဒီမှာတော့ဘူရီလည်းပေးမဟုတ်ဘူးဟုတ်တော့တို့ရဲ့ရေထူတာတော့နွားပဲဖြစ်နေဒီနေ့ရိုက်လဲတော့ပေါက်ဝေးပြီးပေါ့လို့တို့ကအဲ့လောက်ရေထူတာဟိုမှာအဲ့လောက်ရေထူတာမဟုတ်ဘူး ဟုတ်နော်ဘွားကျေသလားနာပြီဘွားကြမှာပါဗျာဘွားကြမှာပါအာနာပြီသွားတယ်လို့ငရုတ်ပြီးအိတ်ထဲထည့်သွားပါတော့ဟဲ့အခုရောက်မဲ့ဘုံတော့ဘုံလုံးစောက်ကူစားလို့ဖြစ်သွားနော်ဟင်အခုရောက်နေရောက်မဲ့ဘုံတော့ပြုမှုသူရှိလို့ဒါတို့ရေးကြောင်ကြကြာကြာ တော့ဗျာကိုရောက်လဲမယုံသီးတော့လိုက်ဝေးလို့ပါဟုတ်ဗျာဟဲ့ဝေသူကြီးရောင်းပေါ်လေဝေသူကြီးတော့အချင်းချင်းဝေမှာပေါ့ဟဲ့ဟဲ့အဲ့တော့အဖိုးရောင်တယ်များကံတော်ဘုံသာဒီအနိစ္စသူကမေးလိုက်ပါရှင်ဘယ်ဘယ်ဘုံတက်မှာကိုဟုတ်တော့ကိုဒီတော့ဟိုရောင်တယ်ဘုံကလည်းလည်းတော့အောင်ပေါ့လေတော့ဒီသွားရအောင်ဘယ်လိုဟဲ့ ဟုတ်တော့အဲလိုနဲ့နတ်ပြည်တဲ့လေအဲမအူခြင်းမဲ့အူအောင်မသိခြင်းမဲ့ဒီအောင်မမနာခြင်းမဲ့နာအောင်ဓမ္မပြောင်းတော့ကိုဒီတိုင်းပြောပါပဲနော်ဒုက္ခဒုက္ခအဲ့တော့ဓမ္မမှာလည်းဓမ္မသံချမ်းသာနဲ့ကုဏတရကိလေသာဝကမ္မဝဝိပါကောသူလည်းသံချမ်းသာကိုယူမှာပဲနော်နတ်ပြည်တော်ကနာချမ်းသာလေကိလေသာဝကမ္မဝဝိပါကောနဲ့လည်းပြီးနေရမှာကိုကတော့လည်းပြီးရမှာပဲဟုတ်တော့ သူကားနဲ့ပြောလို့ရှိရင် driver အဲလီဘာနင်းတော့ဒုတိယစားတာဖြစ်မှာမှန်ပါမှန်ပါမှန်ပါဟင် driver ဂီယာချိတ်တော့လေသူအတဲဆုံးလောက်အောင်မထင်လေမရမှာနော်ဟုတ်နော်ဟင်အဲဒီကရတာတော့ driver နဲ့ owner ပါဖရာမှာနော်ကားပါရမှန်ပါမှန်ပါဟင်ဒီရတဲ့ဟို ဘောနာတတိတလုံးဝါလုံးဘာလို့နာပြီးရသွားတော့ဒီဟာဒါဒီတလုံးတော့ပဲတော့ပြေးပါအောင်ဆိုပြေးရတာလူကမှတောင်းပါလို့ရသေးရှင်ဟင်ဟင်အဲ့တော့ဘောတော်ကားနဲ့တို့ရုပ်ခန္ဓာပါထုတို့လူပါဘူးဗျာဘယ်ဘဝရောက်ရောက်လူပါနာလာပါဗျာဟင်အဲ့တော့ဒိုင်ဖာနဲ့ဥနာပဲသားပေါ်မှာတို့ကတော့ဒီတိုင်းသွားတဏှာနဲ့ဝေဒနာဒါဒီခိုင်းတာပေါ်မှာမဟုတ်ဘူးလားသိဒုက္ခနဲ့သိတဲ့သိခိုင်းတာပေါ်မှာတို့ဘာမှမရလိုက်ဘူးဟုတ်ကဲ့လားဟုတ်နော် ဟင်အရင်မရဖာမရလုပ်ပြီးရွှေဘိုးလုပ်နေပြီအရင်ရဖာရတဲ့လုပ်ကိုရွှေဘိုးလုပ်ပြီးပြလားလုပ်တော့ပါဗျာလုပ်တော့ဒါကြသုံးရရှိရမဟုတ်ဗျာဟင်အဲ့တော့ဒုက္ခကိုဒုက္ခမှမသိသေးရင်ဒုက္ခကလွတ်တော့ဘူးမလွတ်ချင်တာအမှန်မှန်ပါမှန်ပါတယ်ဟင် လုတ်တဲ့ဝိจิตန်းကြီးလုတ်နေကြတဲ့ကဒုက္ခမပြီးပြီးလို့မှတ်ပါမှန်ပါပါဗျာဟုတ်နော်မှန်ပါပါဗျာအဲ့တော့ဒုက္ခရဲ့ကြည်ကျင်ပြီးအကြိုက်ကွာလည်းသိနေပြီပဲဟုတ်နော်မှန်ပါပါအဲ့တော့ဒုက္ခပါလို့ရမှာလူညင်အဲဓာတ်ညင်ကလူညာပြောင်းနေရင်အရှင်ဘုရားတို့ဒါတွေတော့သိမှာပေါ့ဗျာသာသနာနဲ့ယုံတဲ့အချိန် သူတော်ကောင်းတွေနဲ့ကြုံတဲ့ချိန်ကြမှာသဒ္ဓါတို့တတိတို့ကီရီတို့ဥဒ္ဒပတို့ဆိုတဲ့အဝိဒအမောဟရှိပေါ်ဗျာအမောဟကွာမတူမဝေပြီးရှင်းရှင်းလင်းလင်းပြီးတဲ့အတိနဲ့အသွဲလွတ်ရသွားတဲ့နိဗ္ဗာန်ရှိတော့ပေါ်ဗျာဒီဟောရာရှိပေါ်ဗျာဟုတ်နော်ဒါသာသနာနဲ့ကြုံပါပြင်နော်မှန်ပါဗျာဟုတ်နော်ဘောဂနာပိတသိတ်တို့သာလို့လုံးပါတယ်စိတ်ကိုကြိုးကြိုင်မဲ့နော်အုပ်အစ်စ်ပေါ့နော်မှန်ပါဗျာ နောက်အုပ်စုအသစ်ဟုတ်နော်အဲခုနဲ့ပြောရင်တော့အဲဧည့်သည်အုပ်စုဝင်ပါဟေးကြိုက်တာရဲ့မကြိုက်တာရဲ့မသိတာရဲ့အဲ့ဒါကမွေးကလေးကပါတဲ့အတွက်အိမ်ရှင်အုပ်စုတင်တယ်မှန်ပါပါဟုတ်နော်မှန်ပါကြိုက်တာရဲ့မကြိုက်တာရဲ့မသိတာရဲ့အဲ့ဒါမွေးကလေးကပါတာမမွေးခင်ဟိုဘက်ကလေးကပါတာဟုတ်နော်ဘဝကိုတူတမ်းတဲ့ဘဝနိကန္တိကလောဘကခုနှစ်ကျင်းဆိုတာ အဲ့ဒါနဲ့သွားပြီးမှဒီဘဝရောက်လာဒိဋ္ဌာဖြစ်ခြင်းလည်းဒီတိုင်းလည်းဒီဘဝကိုသာရတဲ့အဲလောဘသောဖွင့်ခြင်းဖြစ်ပြီးမှဖြစ်ရတာလေဟုတ်နော်အဲ့တော့ဟိုဘက်ကတည်းကပါလာတာအဲ့တော့ဒီရုပ်ဒီဒူဒူပိုင်နာပေါ့မှန်ပါပါနော်မှန်ပါပါဒူပိုင်နာတော့အာဟုတို့အုပ်စုကတို့ကိုပိုင်နေမှန်ပါဒီလိုပြောကြတယ်နော်မှန်ပါပါအဲ့တော့သောဗနာလို့ခေါ်တဲ့ကုသိုလ်အုပ်စုကတို့မွေးတော့ပါလားမပါဘူးဗျာဆယ်နှစ်လောက်ဆိုပါတော့ပါမပါသေးပါဘူး 20လောက်စဉ်းစားရင်တော့ပါပါရှင်စဉ်းစားရင်တော့အဲ့တော့မစဉ်းစားရင်တော့မပါပါဘူးဟာဘယ်လိုဟာကိုစဉ်းစားရင်တော့ပဋိထားပြီးတော့ယူသားမှကုသိုလ်သိပါပါပဲ20လေပါပါရှင်20ဆိုတာတို့သာလို့တော့ဘာလို့ကိုခိတ္တသတ္တကအဲကိလို့ခေါ်တာပေါ့တော့ပျော်လုံးပါလုံးရွယ်ပျော်ကောင်းပါကောင်းလုံးရွယ်ဘိုးမမြင်လေးမမြင်ရွယ်တွေးပလား အာခုနကတော့သူတို့တွေ့တယ်မတွေ့တယ်နဲ့တေတော်လည်းမရကြဘူးအဲအပြောလွှဲကခြေကျော်လဲချော်နဲ့ဟောတာရင်ဟောတာမရနဲ့ဖြစ်တော့ဘိုးဆိုးတာပဲကြာအာပါတော့ချင်းနေကြပါဘာလို့နေလဲအဲ့ဒါချင်းနေကြပါလို့ဖတ်ရသေးလားချင်းနေကြပါဘာဗျာဟင် ကျင်းကဟိုကဖွင့်တာတော့ပိတ်ထားပါပိတ်ပါဟုတ်လားဟင်အဲချင်းနဲ့ကြသွားလို့ဒီမှာပြ30နဲ့40ကြာဆိုအဲတော့ချင်းကတော့တာတာနေသလားချင်းနဲ့ကတော့ဘာရီနာတွေထွက်လာဘူးလားထွက်လာတာဟဲတမိဟဲနဲ့ထွက်လာပါလေဟင်ထွက်လာချင်းကြာထွက်လာတာလေမှန်ပါပါအဲဘလောင်းထွက်တော့အေးပါအေးပါအဲတော့ချင်းနဲ့ကချင်းလေးကိုထွက်တော့ဘော ဖက်လက်တို့50 60ရောက်ရောက်ပြီပြီးမလားပြီးမလားမပွားဘယ်လိုလုပ်အာဟောတော့လည်းပြီးပါပြီဗျာအဲပြီးတယ်ပဲထားပါလားဘုမတနစ်ကတွေကငွေတွေက60တိအစွဲကြီးနားလာပြီးဒီလောက်ကြီးထိနေပြီဆိုရင်ခြေရန်အဲ့လောက်လွန်နေပြီနောက်ဆုံးလို့ရပြီမရပါဘူးဗျာဟုတ်နော် အဲ့မရသူတော့မေ့လိုက်ကြဘူး။ကြမှာရတော့ခကြီးကတော်တော်လွန်နေ။ဟင်အဲ့တော့ဘိုးရောင်ကြီးသူ့သက်ဆိုင်သူပြောလိုက်ချင်းရောချင်းနဲ့ဗာပစ္စည်းရောညာအပ်ပါပြီ။ဟင်မေလို့မေလို့ခမားပေါ့။ချင်းရောချင်းနဲ့ဗာပစ္စည်းပါကျွန်တော်ပြန်အထိုးရောရေရောပြန်အပ်ရပြီလေခင်ဗျာ။ မှမဟုတ်ဘူး။ဘုံကမအပါလားဟိုကလည်းမခံပါလား။ဘုံကအပါလား။အပါ။ဘုံကမအပါလေ။ဟုတ်ကလား။ဟုတ်တယ်နော်။အေးမှန်ပါပါ။အဲ့တော့တို့လူညာရဖို့ကတော်ခဲယူနော်။မှန်ပါပါ။နော်။အဲ့ဒီဓာတ်ရဲ့ဆွဲအားကိုယုံနိုင်ဖို့ဓာတ်ကလည်းနေတိုင်းဆွဲနေမှာ။နေတိုင်းဓာတ်သာတောင်းနေမှာ။နေတိုင်းသွေးစာနေမှာပဲ။ နေတိုင်းကြောင်းနေလေအဲ့ဒီဆွဲတာလုတ်တော့ဒုတော့ဝိညာဉ်ရဖို့ဟုတ်နော်အဲ့တော့လုတ်ဖို့လည်းဒုပြောတာတော့လွယ်ပါပြီဒီမှာဒီအတွေးပေါ်အမှားချလိုက်ရင်ဒါဟိုသမှုရိယကိုမက်ကထထမဟုတ်ဘူးလားမှန်ပါပါဒါပဲတမန်ပါမတွေးနဲ့မဟုတ်ပါဒါတော့သုံးပါလူဖြစ်သူအာယုသုံးပါသုံးကိုပြောထားပြီလားဟုတ်နော်ပြောထားပြီလားနော်ဟင်အောင်ဆုံးဖို့ပါတော့ ပေးပေးမှုပါတော့မှန်ပါဘူးတို့ဘာလို့လုပ်တာလဲကောင်းတယ်တယ်လို့လုပ်တာတို့ဘာကောင်းမရှိဘူးဒါကတဲ့ရင်ကြိုက်တဲ့ပေါ့အဲ့ဒီကြိုက်တာအကောင်လုပ်နေရတယ်မှန်ပါပါဒါမတဲ့ရင်မကြိုက်ဘူးပေါ့အဲ့ဒါတို့မကောင်းလုပ်နေရတယ်တို့ကိုယ်ပိုင်ကောင်းကိုယ်ပိုင်မကောင်းမရှိသေးဘူးတပါဗျာလူသိနဲ့ကောင်းတာမရှိဘူးလားမရှိပါဘူးဟင်ဒါနေမဲ့တို့ကောင်းတာပါရှိတာ။ဒါမှမဟုတ်ကြိုက်ကောင်းမှာပေါ့။မကြိုက်မကောင်းဘူးပေါ့။ဟုတ်နော်။ဓမ္မပါ။ဟင် အဲ့တော့တို့မှလူညာနဲ့ဒါအကောင်းလို့လက်ခံထားတာမရှိသေးဘူးမှန်ပါပါဟုတ်နော်အဲ့တော့လုပ်ကြရတော့ကကောင်းတယ်ထင်လို့လုပ်တာကောင်းမကောင်းအဲ့ဒီသုံးလုံးကိုမှတ်ကြည့်ခိုင်းတာဒါပြည့်စုံပါတဲ့တယ်ပြောတယ်မှန်ပါမယုတ်သီးစားတော့မယုတ်သီးအကြောင်းသိရင်မယုတ်သီးစားတော့သူ့ဘောကိုမှတ်ကြည့်တာမှန်ပါပါမယုတ်သီးအထူးဝင်ဝင်မရအောင်မှတ်စားပါကျက်သားသားတော့ တိုင်းပေါ့ဘယ်အာယုခံစားခံအဲ့ဒီခံစားတဲ့အာယုပြစ္ဆုတ်ပါပက်ပင်းချိုးတိုးနေတဲ့အချိန်ကိုအတွေးဝင်ခွင့်မရအောင်မှတ်သားအဲ့ဒါကြောင့်သူ့ကြောင့်လည်းပြီးလိမ့်မယ်ကိုကြောင့်လည်းပြီးလိမ့်မယ်တမပါပြီးရင်မှတ်တရားရှိတဲ့တတိယမှတ်ရင်ပယ်တရားရှိတတိယပယ်သွားပြီးတရားရှိတာလည်းတတိယပေါ်ထုတ်မှာတို့ဘာမှမလုပ်ပါဘူးတတိပဲတို့က အဲမေဃတိသမဟုတ်ဘူးလားဗျာမေဃတိသဆိုများပါတယ်ဗျာတတိပဲတို့ပြောကြပါစို့ဟုတ်နော်အဲတိသလေးပါဟိုဖရာဟောနေဆိုနည်းနည်းလဲပါတယ်တို့ကရှုဖို့ပြောပဲပြောကြစို့ဟုတ်နော်အဲ့တော့တတိနဲ့မှားရပါဟုတ်နော်ဘာဖြစ်လို့တို့ဟောင်းနဲ့အတိတ်ကိုမဆက်မိဖို့အရေးကြီးတယ်နော်နော်ဟောင်းနဲ့အတိတ်မဆက်မိဖို့အရေးကြီးတယ်အထဲထဲမှာတို့စား အဲသုံးခဲ့သမျှအာယုံမှာတို့ကဒါကပါဠိဒါကကျက်ဟဲ့ဒါကဝက်ဟဲ့ဆိုတာမှတ်ထားတာမဟုတ်ဘူးလားမှတ်ထားပါတွေးထားတာတွေးထားတော့ပကံနဲ့ဟင်းတုံမြင်ငါရှိသည်တို့အတွေးကချိုးနေပြီနော်ချိုးရတယ်ဗျာသားပြီမသားသေးဘူးနော်ပကံနဲ့မြင်ငါရှိသေးတယ်ကြရပါဗျာဟင်ပြည်ရတော့ဗျာဒါအတွင်းနဲ့အပြင်ဆက်ထားခြင်းမှန်ပါပါဗျာအဲ့ဒါဆက်ခွင့်မရအောင်မှန်ပါအဲ့ဒါဆက်ခွင့်မရအောင်မှ ဟိအပြင်ကမြင်းထန်နဲ့အတွင်းကဟာတွေကထားပြီးတော့တွေးထားမဟုတ်ဘူးလားပေါ်တာကျက်ဘလောက်ကောင်းနေဘက်နေနဲ့ဟုတ်ဗျာအဲ့တော့အတွင်းဝင်ခွင့်မရအောင်မှခိုင်းတာပါဒါပဲအဲ့တော့အတွင်းဝင်ခွင့်မရရင်အဟောင်းကိုဒီအစ်စ်ကပြပြီးတော့ကြက်ဟိဘလောက်ကောင်းနေဟိနဲ့ဒီအာယုံနဲ့ထပ်ဖြစ်မရှိလို့ရှိရင်အဟောင်းအာယုံတစ်ဖြည်းဖြည်းနဲ့ပွားရာကပန်းပါရာကနေနေရာကဖဲမရောက်နိုင်ဘူးလားရောက်နိုင်ပါဗျာရောက်နိုင်တာပဲ အဲ့တော့သုံးတော်သုံးမှာပေါ့မစိုးရဘူးပေါ့ဒီနေရာလိုချင်တာမှန်ပါဗျာသုံးတော်သုံးမှာပေါ့မစိုးရဘူးပေါ့မှန်ပါဗျာတို့ဘသူတို့ဟောလိုက်တာခမည်းတို့ထမင်းစားတယ်လို့စားပါဟင်းစားတယ်လို့မစားပါနဲ့ရေဦးလားဟင်ကျွေးဖို့လဲဒီလိုပြောအောင်နော်ထမင်းများဒီကနေ့အစားတဲ့ဟဲ့မတဲ့ဘူးဟဲ့ပန့်နေရှိသလား မရှိပါဘူးဗျာစားနေကြဖို့စားလိုက်ပြီထမင်းမှာဘယ်သူမှကြီးမများဘူးဟင်းကြမှာနင်းဟင်းကြီးကဟင်ဟင်ပြီးတော့ချက်ထားတာသုံးခွဲစားမတဲတော့ပါပြောဟောကြီးဟင်ဟင်ဟင်အဲသာမတဲ့ပြီးတော့ဟင်းတစ်ခွက်တစ်ခွက်မှလည်းဟိုအချိုးချင်းကိုသူ့ဘာတို့ဟိုခရမ်းကျင်သီးတို့ဘာတို့ကိုငရုတ်တို့ဂျင်းတို့ဘာတို့ထည့်ထားတာကအစတဲ့မတဲ့ရင် ကြီးညာတရားရှိဟင်းမှာကြီးညာတာထမင်းကြီးညာသူသိမတွေ့ရဘူးမှန်ပါပါဘုရားဟုတ်လားမှန်ပါပါအဖိုးရောဘယ်မှာများတော့ဒီလိုပဲဘုရားထမင်းမှာကြီးညာတာလားဟင်းမှာကြီးညာတာလားဟင်းမှာကြီးညာတာအနာကူဆုံးနေဟုတ်ကလားအဲ့တော့တို့ထမင်းလို့သူတော်ကောင်းသားသားကပန်းနေကြမှုစားပါတီနဲ့ပြီးတာမှန်ပါပါတို့ကြတော့မဟုတ်ဘူးဘယ်ဟာလေးကောင်းနေငါဟာလေးကောင်းနေနဲ့ဟင်းစားတယ်လို့တို့ကစားတာ သူတော်များဘက်ကထမင်းစားတယ်လို့စားစားနေကြမှုစားပါသိပြီးအဲ့ဒါသုံးပြီးမစွဲတာဟင်မစွဲရင်လွတ်ပြီထင်တယ်မစွဲလွတ်တာပဲလွယ်လွယ်လေးဟင်စွဲရင်ညိမှာပေါ့ညိမလွတ်ဘူးမစွဲလွတ်တာမညိဘူးပေါ့မညိလွတ်တာပေါ့သုံးပြီးပြရမယ်ဟုတ်နော် သဘောပေါက်ပါပါပါဟုတ်နော်ခမင်းစားသလိုအဲတော်တို့ဘုရားရဟနာများလဲစတိဝတိနဲ့ကသုံးပါတယ်သို့တော့ဘုရားမှာအတွေးမရှိတဲ့အတွက်ကြက်မပါပါဘူးခြူတာပဲသုံးပါတယ်ချင်တာပဲသုံးပါတယ်သုံးပါတဲ့သူတို့လဲအဲတော့အတွေးမပါတဲ့အတွက်သူတို့မှာ စားပြီးခြူပြီးပြောက်ကြံရစ်ထားသူတို့စီဘာမှကြံရဘူးလေချင်ပြီးပြောက်ဘာကြံရဘူးလေဒါအလောင်းတော်များဟိုတို့သူတော်ကောင်းများစားတာလေဟုတ်နော်ဟင် တို့ကတော့ဘယ်နဲ့တို့မစားခင်လည်းတွေးတာပဲစားလည်းတွေးနေပဲစားပြီးနောက်လည်းတွေးနေပဲဟုတ်ကလားဗျာမှန်ပါဟေးကိုတဲ့လူချက်ကခြူသလားမခြူသလားလည်းမသိဘူးရင်ငါစားဘူးဒါလေးနဲ့မိမိကြီးနဲ့အဲသမင်းဝိုင်းသာလက်နိုင်ပြီးစားနေတာစိတ်ကဆန်ဆက်တဲ့ရောက်ချင်းရောက်နေမှာသမင်းဝိုင်းစိတ်ရှိလို့လားသမင်းဝိုင်းစိတ်ရှိလို့လား အဲ့တော့ဘာသိတော့ဟုတ်တော့ဟေးအဲ့တော့ရွှေဘူကဘာမှမသိတဲ့အမျိုးတွေဘာမှမသိတာဆိုတော့ဘာကောင်းလို့သိတယ်ပါဗျာဟာအဲ့လောက်ကြီးပြောလို့တော့ကောင်းတော့ဘူးထင်တယ်လဲသေးတယ်ဗျာအာလဲသေးတယ်ဟုတ်ကလားဘာမှမသိတော့အဲအတင်ညသားလောက်ပြောရရင်တော့ကောင်းဘူးလား ဟေးတိရိစ္ဆာန်ဆိုရင်တော့ကြားလို့မကောင်းပါဘူးဗျာရွှေဘုံမှာဘာမှမသိတဲ့တိရိစ္ဆာန်နေတယ်ဆိုတော့အဲဇာနာတိကြားသွားလိမ့်ဦးမဗျာဟုတ်နော်အဲ့တော့တို့ဒီနေရာလေးနည်းနည်းလေးလေးရှိပေးပါဦးမယ်ဖရာလက်ထက်ကပဒါသာရီကြားဘူးပါတယ်သာထုတ်ဒီလည်းမျိုးမျိုးပါဟေးသို့တော်ကြားဘူးပြီးအဲပဒါသာရီလမ်းကို လိုက်သလားလိုက်ပါဘူးမလိုက်ဘူး ဟင်ဟင်ဟိုတို့မလိုက်ဘူးတော့ပြောလို့မရပါဘူးလိုက်ချင်ရလိုက်ပြီးမလိုက်ချင်ရမလိုက်ချာဟုတ်နော်ဟုတ်နော်မလိုက်ဘူးတော့မဟုတ်ပါဘူးလိုက်ချင်ရလိုက်တယ်မလိုက်ချင်ရကြမလိုက်ဘူးဒါပြောမှတယ်ဟုတ်နော်မလိုက်ဘူးတော့မဟုတ်ပါဘူးရွှေဘူးအကုန်လိုက်တယ်ဘာလို့လိုက်ချင်ရတော့ကွက်လိုက်ချာမလိုက်ချင်တာမလိုက်ဘူးဟုတ်နော်ပတာသားကြီးဒါလူတိုင်းသိတာပါသူကဘယ်လောက်တော့ အဲဂရီ40လားဘယ်လောက်လဲချမ်းသာတာတူရီတော်သမီးလေးပါတူရီတော်သမီးလေးဟုတ်ဗျသူတို့သူ့အောက်ကမောင်လေးတယောက်ပဲရှိတာလေနှစ်ယောက်ရှိတာအရွယ်ရောက်တော့ပြေးစီးရှိဟိုကလည်းရုပ်ရည်ကလည်းတင့်တော်တော့ဟိုတထေးကဒီတထေးကဟိုတထေးသားကဒီတထေးသားကရွှေလန်းငွေလန်းခင်းနော်ရွှေလန်းငွေလန်းခင်းနေဟုတ်တယ်လေဟိမမဟိ သေသကြောင်းလမ်းနာလားသမုဒိယလမ်းဖောက်ထားလားသမုဒိယလမ်းဖောက်ထားပါဗျာတို့ကတော့သေသကြောင်းလမ်းနဲ့ချင်းချွေလမ်းငွေလမ်းဖောက်ထားလားလို့ဟင်ချွေလမ်းငွေလမ်းဆိုဘိုးအဖွာတို့ပြောတော့ဟင်အဲ့တော့မိဘနှစ်ပါးရဲ့အကြံသူတို့သမီးကိုဈေးကောင်းကြီးကောင်းရအောင်ဆိုပြီးတော့ဘယ်သူမှအတွေ့မခံဘူးဘုံခုနဲ့ထမှတိတ်စား မိဘစိတ်နော်မှန်ပါဗျာသို့တော်မိဘကောအမြင်နေလားအကားနေလားမိကန်းဖကားနေနော်ဟုတ်ဗျာဒီတခါတို့ဆိုစာရဲကြီးတာအပေခံရတယ်ဟုတ်ဗျာအဲမိဘစကားတိုင်းနေရာတကာနားမထောင်နဲ့ထောင်နေတဲ့နေရာထောင်မထောင်တဲ့နေရာမထောင်နဲ့လို့ရေးလို့တို့အဲ့ဒါအဖြစ်ခံရဟုတ်နော် ဟင်ဖရာအလောင်းတော်သူတော်ဒနာစကားနားထောင်နေတို့ဖရာကိုမဖူရဘူးဟုတ်နော်အဲအဲ့တော့မမေကံကလုံးတင်နေနေရလုံးရရတယ်အချိုးကြီးတဲ့နေရဟုတ်နော်ဟင်ဘယ်နဲ့တို့တို့တိဋ္ဌာသမင်းသားသာသူတော်ဒနာစကားနားထောင်ရင်တို့ဖះမဖူးရဘူးနော်မှန်ပါဗျာအဲ့တော့မိဘကနားထောင်နေမှနားထောင်အောင်မိုက်မကန်ကလုတ်တင်နေမြာလုတ်ကြည့်ရမှာတော့ မှတ်ထားနော်ဟုတ်နော်အရှင်ဘုရားဟုတ်တယ်နော်ဟုတ်တယ်ကောင်းတဲ့ဘက်ကိုပြောတာပါအာဟုတ်ကလားဟုတ်ကလားတမပါဗျာဟင်ဘုရားလည်းပြီးတော့ဆရာကမေးကလေးပါဘုရားတော်တွေကအဲ့လိုထောက်ခံပါလို့ဘုရားလည်းတောက်ပါဘုရားလည်းတောက်ပါပဲဟုတ်နော်ဟုတ်နော်ဟင်အေးကောင်းတာသူတို့ကညွှန်ရမယ်ကွာခုသူတို့ကလည်းဟောတော့အဖေနဲ့အမေကသူ့မျက်လုံးပေါက်ရှိတော့ပြီးတာ ဟုတ်နော်အဲ့တော့ကတော့ဖေဖြစ်သူကလည်းဘယင်ဘဝနဲ့အဲခံစားရတော့သူသားလည်းဘယင်ပဲဖြစ်သေးတယ်အဖေမဘုရားမဖြစ်တော့သားဘုရားမဖြစ်သေးဘူးမမပါလေအဖေဘုရားဖြစ်မှသားဘုရားဖြစ်မှာဖြစ်သေးတယ်မမဟုတ်တော့အဖေကဘုရားရတာမှမခံစားဘူးတာမမလေဟုတ်နော်မမပါဟုတ်နော်ဟုတ်ပါလေဗျာဒီအဖေဒီအဲသူရထားတဲ့ဘဝနဲ့သူ အဲရတာလည်းပြီးပြီးရုပ်ကသာသမီပေးခြင်းကောင်းတယ်ကောင်းပြီးခြင်းတော့မှာပဲသို့တော်သူသစ္စာပဲသူကကောင်းပြီးတာမှန်ပါတယ်ဟင်အဲတော့ကောင်းတဲ့ဘက်ကြောင့်ကိုကသိတာတာမနာရှိပေါ်လေဟုတ်ရောမှန်ပါပါတုန်ဒီဘူရောကြီးကိုကလေးတွေမြောက်ပေးလိုက်တယ်တော့ခံမှာသူသိတာတာမနာရှိပေါ်လေဘုမပါဘူးတော့သိတာတာမနာကိုအကိုအကိုကြီးကိုအကိုကြီးဟုတ်တယ်နော်မှန်ပါပါဟင် ဘေးမကောင်းတာမျိုးကြရင်တော့အဖေလေးကိုယ်တိုင်ဒီလိုအမေလေးကိုယ်တိုင်ဒီလိုလို့လို့သူတို့ခံစားရပြီးမှဒုက္ခရောက်မှပြီးလို့တာဒါကြတော့နားထောင်နားထောင်နားထောင်နားထောင်အဲဒါကတော့မမဘူးမမဘူးနားထောင်ဟိုဟာတော့ဘာမှမထောင်ဘူးဟင်ဟင်ဟုတ်တော့ဟုတ်တော့ဟင်အဲ့တော့ဘုကမိဘတွေကလည်းတစ်ဖက်ကမ်းနေသူတော့ သူ့သမီးလေးကိုဖိတဲ့ဒီအဖေများအဖေဝါလုံးမဲဝါပေါ်ညာသူတို့တဲ့ตาတဲ့တချီတို့ဟိုတို့ဟိုတော်ရမဲ့သမက်ကလည်းသူတို့စိတ်တိုင်းရရမဲ့သမက်အလိမ္မာလေးဗာလေးညာလေးဒီမှာပေါ်ညာအဲ့ဒါရွေးဘူးရခုနှစ်ဆင့်တင်ထားအဲ့တော့အဖေမာနရှိရင်မိဘမာနရှိရင်သာသမီပဲလို့နေဘူးမာနရှိပါမာနပြပါဟုတ်ရှိမာရှိမာပဲဟိုကလည်းမာနနဲ့နေတာသို့တော့အဖေလေးအမေလေးကမ်းတာ တစ်ဖက်ကကောင်းอยู่တစ်ဖက်ကကားနာတော့သူ့အဲ့ဒီဘုံခုနှစ်ထပေါ်မှာမိန်းကလေးတယောက်တည်းထားပြီးတော့သူ့အတွက်ဝေယဝိတာလို့ပူကြတော့ယောက်ျားလေးပို့ပေးထားပါလေဒါတော့ကျုံရောတာလေသူနာမည်တော့မသိဘူးပေါ့သူအိမ်ခိုင်းနေတဲ့ကျုံပေါ့ဟုတ်ဗျာဟုတ်နော်အဖေဒီတစ်ဖက်သာမြင်၍တစ်ဖက်မမြင်တာဒီဟုတ်နော် ဘေးအဲ့တော့ဟိုကလည်းအရွယ်ရောက်နေတဲ့အချိန်ဓာသွေးကတောင်းနေပြီဓာသွေးတောင်းတော့ဓာသာသူတောင်းနေပြီညင်ကခိုင်းနေပြီလေဟုတ်တော့ခိုင်းနေတော့မတတ်နိုင်တော့ဟိုကြိုနဲ့ပေါက်ပြန်လာမဟုတ်ဘူးလားကိုလူပြောတာပါဟုတ်လားဟင်ဟုတ်လားကြုံကဖြစ်ပြီးကျုံကသခင်မကိုဖြည့်သီးတာပါသခင်မကကျုံကိုဖြည့်သီးတာပါသခင်မကကျုံကိုဖြည့်သီးတာပါဗျာ 9000လုံးတော့မကောင်းဘူးနော်ဟိဟိုကမိဘတွေကြောင်းလို့တောင်းမှနာတောင်းကျွန်ကတောင်းမှနာတောင်းမရဘူးနောက်ဆုံးအဲ့ဒီဒီတိုင်းကြီးတော့အဲတို့မလွတ်လာဘူးဆိုပြီးအဲ့ဒီသခင်မကကျွန်ကိုခိုးပြေးတာကျွန်ကခိုးပြေးတာများဖြစ်မနေနဲ့တမူရိယံတော့ဒီကျွန်ကျွန်ကအဲကျွန်နဲ့သခင်ကတော့ဟာ ဘာပေါ်မလို့ဒီတရားခံပေါ်ပြီနော်ဖြစ်တာတော့ထဲထဲရှိတဲ့တဏှာကြီးနဲ့ဒါသွေးဒါသွေးဒါသွေးနော်ဒါသွေးကဖြစ်တာနော်ဒါညီကဖြစ်နေတာနော်ကိုနှစ်ယောက်ကတော့ဈာကတရားခံလို့ကိုဟာတွေကိုတရားခံလို့မမြင်ပါဘူးနော်ပြီးတော့အဲ့ဒီဓာတ်ကလည်းကိုဓမ္မဓာတ်တင်တယ်မှန်ပါတယ်နော်မတူတဲ့ဓာတ်နှစ်ခုလေမှန်ပါတယ်ဗျာအဲ့ဒီမှာလည်းပဲချိန်ခွဲအောင်အဲ့ဒီတို့သူတို့အင်္ဂါဟိုရေကောက် ကျုံမတွေထွက်တဲ့ချိန်သူကကျုံမရောင်ပေါင်ပြီးဟိုဟာဟောဒီဦးရင်းရွက်ပြီးတော့ကျုံမတွေတော့တန်းပြီးတော့လိုက်သွားဟုတ်နော်သူ့ဟိုကျုံဖြစ်တဲ့ကောင်တော့ဒီဟိုဟိုရည်သားကြီးကိုထန်ခိုင်းပြီးသူ့အရင်အဲ့ဒီတဲ့ကိုလူကျင်တဲ့ပြည်စီတွေထည့်ပြီးတော့သောသောသူချိန်ထားတဲ့နေရာကိုပို့ထားလိုက်ပြီဟုတ်နော်အဲဒီမျိုးပေါ်ကဆွဲလို့ဟိုရည်ကပါပြီးသူကတော့ဟိုဟာဒီကတော့အဲဒီကောင်မလေးပါတဲ့ချိန်တော့သူကတော့အကြံနဲ့ဆိုတော့နောက်ကလိုက်တော့ ဟိုဟာရီကရှိငိုက်ဆိုင်ရပိုင်းနဲ့သွားတာသူကသူ့နေရာရောက်တော့ချိုးပြောကိုကျွန်တော်လိုက်နေတာလေအမှန်ဟုတ်နော်ဟေးတဏှာနော်တဏှာဖမ်းရင်ကမ်းမနော်ကျွမ်းမှန်းပြီးပြီလားမပြီးပါဘူးနော်တဏှာဖမ်းရင်ကမ်းမနော်ကျွမ်းမှန်းပြီးတော့နော်ပြီးတော့ဒီနောက်ကတိ40နဲ့ ဘုံနှံပြတ်တာခုနှစ်ဆောင်နဲ့နေတဲ့ကြားတဲ့ကဘယ်မှာနေရမှမပြည့်တဲ့နေရာကိုတွားတယ်ဆိုတော့ဆင်းရဲတာတော့သူပြီးအောင်တယ်နော်မှန်ပါပါမြင်လေးလားမြင်ပါပါမြင်တော့အဲဒီတဏှာတစ်ခုပဲသူပြီးတော့ဒီအတွေ့တစ်ခုပဲသူပြီးတော့တယ်ဟုတ်နော်မှန်ပါပါဒီလိုနဲ့လိုက်ပါတယ်သူပါလို့ဗျာဒါဝတီနဲ့တော့ဝေးဆုံးနေရာတိရောက်လာလို့သူမို့ဗျာဒါလည်းခင်ဗျားတို့ကြာဘူးပြီးသားတွေမဟုတ်ဘူးမှန်ပါပါကြာဘူးပြီးသားတွေပါကြာပါပါဟုတ်နော် ဟင်ဖယ်နေရတယ်အိမ်ကလည်းကျိုးကျိုးလို့သာဘာရှိမှတော့ကြဟုတ်ကြဟင်ဘာရှိမှလည်းတော့ကြဘာပါမှလည်းတော့ကြဖြစ်တယ်လို့နေဖြစ်တယ်လို့သာတပါလည်းသိရမှာပါအလေးလည်းသိရမှာပါသဘောလည်းသိရမှာပါအကုန်လုံးသိရမှာပါသိရမှပြီသားသိပါဗျာတတာပါရီလေးပြောတာမကျွေးဖို့မပါဘူးတော့မှချက်ကျွေးဖို့တော့သိတော့ပါလေ ဒီကျူဘူရောတိလောက်ပါလို့ဒါဒါရင်မသိတာတို့ကျူဘူတွေသိတယ်မဟုတ်ဘူးလားသိရများတာပါဗျာအာပုတ်ကလာဟဲ့ဒီပန်းပြီးတော့ဒုက္ခကိုမြင်သေးလို့လားမြင်ပါပါဗျာဒီအာယုန်တစ်ခုနဲ့အတွေ့အာယုန်တစ်ခုနဲ့ဒီအကျိုင်းတော့သူဓာဘူးနဲ့ကြိုက်တဲ့ဓာတ်ပါလေးပေါ့ဟုတ်တော့အဲ့တော့ပဒါပါဠိကတတိယမာနရှိတယ်ပေါ့ကျွန်ကဘာမှမရှိတော့အောက်ကျခံပေါ့ ဟုတ်နော်အာနာရှိသူအောက်ကျိုးသူကိုကြိုက်တယ်ပေါ့ဒါသုဒ္ဓဆံမဟုတ်ဘူးဟုတ်နော်ဟုတ်တယ်နော်ဟေးမာနာရှိရင်အဲအောက်ကျိုးသူကြိုက်တယ်ပေါ့အဲတော့ဟိုတို့ဒါတာဒီပတာရဲ့ဓာတ်ပါဖြစ်သွားတယ်ပေါ့ဟုတ်ရဟုတ်လားတို့နေကြီးတခုတည်းတောင်ရေးထားပါတယ်မာနာကြီးတဲ့မိန်းကလေးခေါ်တော့တဲ့ညာလာပြီဆိုဟုတ်လားဟုတ်လို့ 那时候广州还说我骂人骂人呢，说啊，嗯，都不骂了，我都那骂了，那骂了那就干了，干不干？广州还弄给我骂人骂人，他错不？哎，妈妈急着没给你好多人家家地说，作业啥的，每天发都都你你来发，都对给不如对吧？都你俺就对嘛不对给不如，都家昨天嘛不对给不如，没你了没搞。 တကယ်တွေ့ပြီးမှရေးထားတယ်ဒီတိတိပါဟုတ်ကြမှန်ပါဟေးအဲ့တော့ဟိုကလည်းဟိုလိုအဲတခင်မရဲ့ဓာတ်ကြိုက်ပြီးကျုံနေတယ်အဲ့တော့ကျုံနေပေါင်းလို့ဆိုပြီးအောက်ဆင်းပေါင်းပါတစ်ချက်တစ်ပေါင်းပါနော်မှန်ပါအောင်တန်းကြပါကြပါနော်အောင်တန်းကြပါအဲ့တော့အောင်တန်းကြရင်ချမ်းသာမလားဆင်းရဲမလားဆင်းရဲပါပါ တို့တော့အဲ့ဒီသူကြိုက်တာလေးနဲ့ပေါင်းနေရတဲ့အတွက်ဆင်းရဲတာကိုသူသိတော့မသိပါဘူးခင်ဗျာမသိဘူးနော်သင်အောင်ကြည့်နော်ပဒါပါလူသင်အောင်ကြည့်နော်ကိုကြိုက်တာဒီတစ်ခွက်လိုက်ဘယ်လောက်ဒုက္ခခံရသလဲဟုတ်နော်မှန်ပါပါအဲ့တော့ခရီးပြောင်းလာတယ်ပြည်ပြီးသားပါပဲနှစ်ယောက်ကြတယ်ပြည်ပြီးသားမဟုတ်ဘူးနောက်လင်းလင်းမပြီးတယ်ပြည်ပြီးသားဟုတ်မှန်ပါပါအဲအဲ့တော့ လင်အားကိုမရှိသားအားကိုသမီးအားကိုမရှိတော့ဘယ်သာရောက်အိမ်ကြီးဟင်ဟုတ်တော့မမအဲ့တော့အားကိုဒီကိုကြိုက်ခါပြီးတိနော်မိဘပြီးပြည့်ပဲဟုတ်နော်ဒီကိုကြိုက်တာမရှိမှအဲမိဘပြီးကြံကတ်တာမလို့မှန်ပါပါအဲ့တော့မိဘကလည်းဟိုမှာမိဘနှစ်ပါးရောမောင်လို့ပြီးပြီးတယ်နော်မှန်ပါပါသိရနော်ဟုတ်နော် ဘာကြံပြီလို့ဘာကြံပြီအိမ်မှာခါရပြုကိုယ်ကလည်းဘုံကနေဆက်နိုင်လို့တော့ဟုတ်နော်ဒီကလည်းဒေဘူလောက်ပြီးပေါ်နေပြုလောက်ကြလို့လေဘာရှိတော့ဘူးအဲ့တော့ပတာသာဒီလာတော့နာလည်းပြောက်ဆင်းတခုတော့တရားပါဗျာပြောက်ဆင်းလာတော့လည်းပြောက်ဆင်းခုလည်းတရားဖြစ်နေမှန်ပါပါမြေအောင်ကြီးမှန်ပါပါနော် နောက်ဆုံးစိတ်မခံနိုင်တော့ယူတော့ဟိုရောက်ပါတော့ဒါလည်းပုတ်လားမှန်ပါတခါလဲ6လုံးပြတ်ပြီเนาะမှန်ပါဒီဘက်ကလည်းအဲတားလေးရောက်နေသေးတယ်ဟိုဘက်ကလည်းမိဘနှစ်ပါးနဲ့မောင်းလာ6လုံးပြတ်ပြီခံနိုင်ပါ့မလားခံနိုင်ပါဘူးဗျာကျိုးစားထားနော်ကျိုးစားထားနော်ဒုက္ခမြေအောင်ဒုက္ခရဲ့လည်းသမုဒိယကျိုးစားထား ဒီတိုင်းကြီးနဲ့မပြီးလားဒိဋ္ဌာယုံမှာတိုးရီဖြစ်ကုန်လို့မှန်ပါပါဟင်ဟင်ဟုတ်နော်မှန်ပါဟင်တိုးရီဖြစ်ကုန်မယ်နော်ဟင်တိုးရီဖြစ်ကုန်မယ်နော်တယ်ပင်ပြီးတော့ခံရမလို့ဟုတ်နော်အဲဒီမှာရင်အဝမကတော့ဘူးပဒါပါရီဆိုတာသူ့နာမည်မဟုတ်ပါဘူးညီကြီးကိုလူးလူးပြီးတော့သူ့မှာမိဘနဲ့မောင်နဲ့မရှိပါဘူး လေနဲ့သားမယောက်လည်းမရှိတော့ပါဘူးသူပြောပြောပြီးငိုလို့ညီကြီးလူပြီးအကျင့်ကျင့်လို့ပတာပါရီလို့သာလို့ဂတိတင်ထားတာပါမူလနာမည်မဟုတ်ပါဘူးမှန်ပါဟုတ်နော်ဟုတ်နော်ဟေးအဲ့တော့ပတာသာရီမွေးတော့ကရောဟောပါလားမှန်ပါပါဗျာအခုလဲပါပြီမှန်ပါပါပရိဒုကိုပြတယ်ပတာပါရီဒုပြတယ်ဟုတ်နော်ဟေးပတာပါရီနားဘူးပါတယ် ပဒါပါရီတရားနာဘူးပါတဲ့ဇာထုတ်တီလည်းကြည်ဘူးမှာပါတို့ပြောတဲ့အကွက်ကိုမြင်ဘူးတော့မမြင်ဘူးပါဘူးဘာရီညရှောက်ကြည့်ပါလေပြီးရွှေဘူးဘာရီညရှောက်ကြည့်ပါလေဟင်သူတို့ကြိုက်ွက်ကလေးတော့ရှောက်ကြည့်ပါမှန်ပါဟင်ဇာလမ်းမြင်လာလားဝေးတရုပ်ဆောင်မင်းသမီးကြည့်တာလားဟင်အငိုတော်ထားတော်ကောင်းထားတော်နဲ့ တအားနဲ့ပြီးကြည့်နော်ပဒါစာတွေတို့ကိုပြောနေတာအဲ့ဒီမှာတို့ဘာတို့တဏဖန်တော့အကံဖြစ်တာမဟုတ်လားမှန်ပါပါနော်အာမြင်သေးတို့ဘာဘာသမုဒိယနဲ့ဒုက္ခတို့ဒုက္ခနဲ့သမုဒိယဟာသူ့တက်တက်လုံးပဲလေဒီတစ်ခုပဲရှင်တယ်အဲ့တော့ပဒါသာပဒါကအဲ့လိုပဲသူ့အကြိုက်လိုက်လို့ဒီလိုဒုက္ခခံရရင်ပဒါမလားပဲတို့ဘောမှန်ပါပါဘယ်သူဖြစ်ဖြစ် ခွေးဖြစ်ဖြစ်ဝက်ဖြစ်ဖြစ်လူဖြစ်ဖြစ်နတ်ဖြစ်ဖြစ်ဟောတာကြိုက်ပြာကြရင်ဒီဒုက္ခခံရမှာဘယ်သူမှမလွတ်လို့ဖြစ်သွားမှန်ပါပါတဘာသာရဲနဲ့ဆိုင်တာမဟုတ်ဘူးလူတစ်မျိုးရဲနဲ့ဆိုင်တာမဟုတ်ဘူး30တပုံအကုန်လုံးနဲ့ဆိုင်လို့သစ္စာမှန်ပါပါမှန်ပါပါညီနော်သစ္စာသစ္စာသာလူတိုင်းပြောတဲ့စကားပါအကုန်လုံးနဲ့မှန်မှသစ္စာပါကိုယ်ဘာသာ ကိုယ်လူမျိုးရဲ့ဓလေ့ထုံးစံနဲ့မှန်တာဟာသစ္စာမဟုတ်ပါဘူးအဲ့ဒါကိုတို့သာဆိုတော့လောကသစ္စာလို့ခေါ်ပါတယ်လောကသစ္စာနာသစ္စာလို့ဆိုထားတာပါဟုတ်တော့မှန်ပါပါအဲ့သစ္စာကြားနေပါတယ်အဲ့တော့ပတာပါဠိဘာလို့ယူလို့ယူအယူအမှုချစ်ခဲ့လို့မှန်ပါနော်ဓမ္မပတာပါဠိဘာလို့ယူတော့ယူမှုချစ်ခဲ့လို့ဟုတ်ကဲ့ မှန်ပါတရားသာရီတို့ရမောမှန်ပါတို့ရှင်ဘူတွေတော့ဒီတော့လူဖို့မပေါ်သိတယ်မကွာတော့မပေါ်ဟုတ်ကလားတို့ရှင်ဘူတွေဒီတော့ယူသလားဟုတ်လားအဖွားကိုယူတော့ကလေးတွေကိုထောင်မှုဖွာရဖွာလို့ရှိတာဒီလိုတော့အတွေ့ယူနေဘယ်ပါလဲဗျာယူကြပါရဲ့ဗျာဘူးလေဒါတော့ဖွာတော့ကယူတော့မလား ရပါဘုရားပြီးတော့ကအော်မာပြီးတော့ပေါ်နေပြီဟုတ်နော်အဲ့ဒီမှာတော့သုံးတော့ဘုရားနဲ့တွေ့ရဆိုကြပါတော့နော်မြင်ငိုင်းညာကြောင်းတိတ္တနဘာကြောင်းတော့မှာနော်ခုနအော်တိတ္တနဘာတွေ့ပြီးတယ်အဲ့ဒါကိုတို့စာလို့လောကီသစ္စာလို့ခေါ်ပါတယ်နော်လောကီသစ္စာလူလောကမှာအမြဲသုံးနေတဲ့သစ္စာမျိုးလောကီသစ္စာ ဟင်ရွာထဲမှာထင်လဲသုံးနေတဲ့သစ္စာမို့အဲ့ဒါထင်လဲသစ္စာပါဟုတ်နော်ဟုတ်နော်ဟင်အဲလက်ဖက်သမုဒရာရှိသူလက်ဖက်ဒုက္ခနိမဘောသေတိသမုဒရာရှိသူသေတိဒုက္ခအဲရွာထဲမှာထင်လဲနဲ့သုံးနေတာအဲ့ဒီသစ္စာလွတ်တဲ့ရွှေဘူရှိသလားဟုတ်ကလားရွှေဘူသစ္စာရင်းနဲ့နေတာသစ္စာမှန်တော်သိလို့လားဟုတ် မသိလဲမသိဘူးလေသုံးနေတာလည်းအဲ့ဒါသစ္စာတွေပဲလေအဲ့ဒါဘုရားဟောသစ္စာတွေမဟုတ်ဘူးလားဟုတ်တော့ဘုရားဟောသစ္စာတွေပဲကိုရှင်ကိုကဟာတွေကဗုဒ္ဓဘာသာလားဘာသာကြားလားဗုဒ္ဓဘာသာဒါဗုဒ္ဓဘာသာကဘုရားဟောတဲ့သစ္စာမသိဘူးလေမမြင်တာဟုတ်ကလားဘာလို့မမြင်တာလို့အမှန်အဝိဇ္ဇာဟုတ်ဘူးလေ တို့ကတော့ချင်းပုံမှုထင်တာဘာပုံတာလဲချင်းမောက်ခံထားရတယ်ဟင်ဟင်ဟုတ်နော်ချင်းမောက်ခံထားလို့နေပေါ့ဟုတ်နော်နေအောင်ကြည့်ပါမယုတ်သီသားရင်အဲ့ဒီသစ္စာနှစ်ပါးကြည့်ပါမယုတ်သီသားခြင်းနဲ့အဲ့ဒီသစ္စာနှစ်ပါးနောက်ကလိုက်ပြီးတော့နောက်အောင်ခံလိုက်ပြီးပါနော်ဟင်ကြိုက်တဲ့အာယုခါသားကသူတို့ကနောက်ကလိုက်နေပါလေမြင်အောင်ကြည့်ပါ အတွေးသာမပါပါစေနဲ့အတွေးဖုံးလို့တို့မသိတာနော်အတွေးဖုံးလို့တို့မသိတာအဲဒီမှာတို့အဲဘုံကိုပြောရပါလို့ဖခင်နဲ့သွားတွေ့ပြီညင်လဲတော့မှာနော်ညင်လဲမှာအဲဒီမှာဖခင်စီသွားဆိုပါတော့ဗျာအဲဒီရောဖခင်ကတို့ကိုသူ့ကိုတရားစကားတခွန်းပဲပြောလိုက်တာအယူနဲ့ဘုရားရှိရောက်သွားပြီဆိုပါတော့လေ အဲမရောအမြင်မတော်သူကသူ့လူကိုဘာလို့ကလာဆိုတော့လာကိုတီလေးပတ်ပြလိုက်တပေါ်လေးအဲလာကိုတီလေးပတ်ဖျားရှိရောက်ဟုတ်ဗျာဟင်အဲ့တော့ဖျားကပတာတာတွေကိုနှမလို့တမီးလို့မတော်ဘူးတော့ကမဟာဒါဝိကာမဖြစ်ပါလေဣတရေရမှာနော်တို့ပါလားဝိနည်းတော်ရမှာဣတရေအမျိုးသမီးတွေကဒါမို့တမီးဆိုတာတော့နှမလို့တော့ နှမကဒင်းငူခဲ့ရတဲ့မျက်ရည်တိသမုဒ္ဒရာလေးစင်းမကတော့ဘူးဒါဘုရားပြောတာမှန်ပါကြားလားရွှေဘူးဟင်ပုတ်ကလားသာရွှေဘူးကြီးကြားတယ်နော်ကြားတော့ကြားတာအဲ့တော့ပတာသာရီကတရားနောက်မှာ တတိပါတော့အပြည့်ရှိတယ်ဟုတ်တာပဲပြီးခဲ့တဲ့သံတရာကိုဆက်သက်ကိုခဏထားရတယ်အခုငွေကလေးကအမေဝန်ကမှကျုပ်ကလေးကတစ်ချက်ဆိုထွက်ထားမဟုတ်ဘူးတစ်ချက်ဆိုထွက်ခဲ့တာလားငိုထွက်ခဲ့တာငိုထွက်ခဲ့တာထောက်တော့ချမ်းသာခဲ့လို့မဟုတ်ဘူးလားအာဟိရေဘာဘာဘာ ငါတို့ရှိတာတော့ဖိုးရဟင်အာဟုတ်ကဲ့ဖက်ကလေးကအမှုနဲ့ထွက်ခဲ့တာဟင်အဲဒီကနေအဲဒုက္ခတော့ဟောဟင်အချီတွေသေးတွေပေးနေတော့ဟောဟင်အဲတော့ဟိုပက်လက်ကြီးထားတာကတော့မခံနိုင်တော့ဟောဘယ်လောက်များလဲဘူလာတွေဘယ်လောက်များ အခုဘုံကငိုထားခဲ့တဲ့ဝန်သာလုံးငိုရတယ်ဝန်နေလုံးငိုရတယ်ဟုတ်ရအဲ့ဒါဒီသာအကုန်လုံးကံနဲ့ဟုတ်ဗျာဟေးတို့စီပိုင်းကြီးတွေနဲ့ကစုထားလဲရရင်များကြီးလားဗျာရွှေဘိုတအိမ်တအိမ်ငိုတဲ့မျက်ရည်ဘယ်လောက်လောက်ရှိမထင်ဟုတ်ကလားရွှေဘိုရွှေဘို ဟောတာကိုဘယ်တော့ငငိုကြတာဟောတာဘယ်တော့ငငိုကြတယ်ဆိုစာလေးတွေနဲ့လေဟင်တံပုံလေးတွေနဲ့ဟင်အဲ့လိုလားစာလေးတွေနဲ့ချိန်ပြီးတော့ထားလိုက်ရရင်ရွှေဘူးဘယ်နဲ့တော့ဘယ်လောက်ရှိမယ်ထင်လို့အများကြီးတယ်အဲ့ဒါတို့တို့အမတကာကြီးပြောအောင်မှာအဲ့ဒါကိုတို့ယူနီစီဘဲကိုအိမ်တိုင်းအိမ်တိုင်းကိုလိုက်ပြီးတနေ့တနေ့သိမ့်ရွေး သိမ့်ပြီးဟိုဟွာဘာတို့ဟိုကာဘိုးကဒီကိုလွှဲသေးဘူးခဏပိတ်ချပါခေါ်တယ်ဘယ်နဲ့တော့အများကြီးနေပါပါဗျာတို့ဟွာလာဟိုဘာတို့ကင်းကြအနောက်ဖက်တော့ဘာကင်းကြကင်းကြကင်းကြကင်းပြားရွာပါကင်းပြားရွာဟုတ်ပါတယ်အနောက်မဟုတ်ဘူးလားအဲ့ဒီကင်းပြားကနေဟွာလိုလိုက်ရင်တော်ဘက်ကူဘယ်တော့ပတ်မယ်ထင်လို့ မြူနီစီပယ်ကိုခင်ခင်တတ်နိုင်တယ်မဟုတ်ဘူးလားအိမ်တိုင်းအိမ်တိုင်းကဖောင်ထားကြပါအဲ့တော့ဘယ်အိမ်ကဘယ်နှပုတ်ဘယ်အိမ်ကဘယ်နှပုတ်ဟင်အဲ့ဒါပွားမြင်တာပွားမြင်တာတို့မြင်သလားမြင်ပါဘူးအခုပဲပြောတယ်ရွှေဘူးသူရွှေဘူးသားတွေခမားတို့ငိုခဲ့တာသမုဒ္ဒရာလေးစင်းမကတော့ဘူးကြုံပြောတာကြားလားကြားပါဘာဖြစ်တော့ မဖြုံဘူးကြိုက်တော့ပြောဗျာတော့တော့မဖြုံသေးဗျာနော်ဟုတ်နော်ဟင်တို့ကတော့ပတာသာရီကိုသွားပြီဆိုဆွဲတာဟုတ်နော်ဟင်ကြည်သံတခွန်းလေးပြောတာနဲ့နားတယ်ဆိုတော့နော်ဟင်တော်တော်နုတဲ့မိန်းကလေးနော် ဒီမှာဘလောက်ပြောလို့မှမနာပါတို့စေဖို့ကပြောမနာဆိုမနာတွေနော်ဟုတ်နော်ပဒါပါရီတော်တော်နှုတဲ့ကောင်ပါလေတခွန်းလေးပြောနေကြည့်နော်တို့ရှိဘူးတွေအပြောခံရတာဘယ်လောက်ရှိဘူးလို့ပြောမနာဆိုမနာတယ်ဟုတ်နော်အဲ့တော့ကျွေးဘူးတွေသဘောထားကြီးကြပါပေတဲ့ဟုတ်ဗျာဟုတ်နော်ကျွေးဘူးကိုတို့ချီးကျူးရမှာဘယ်ဥအောင်ဖရပါတပွဲထတ်တို့လား ဟင်ဦးအောင်တရားပါမှန်ပါဗျာဟင်ပုတ်ကလာမှန်ပါဗျာအဲ့တော့ရွှေဘူတွေကသဘောထားကြီးတာမဟုတ်ဘူးလားမှန်ပါဘာဘာဘာလို့မဟုတ်တာရောဟောပဒါစာတွေကတခွန်းလေးနဲ့နာတယ်ဆိုတော့တော်တော်သဘောထားညှုပ်တယ်ပဒါစာတွေဟာဘာဖြစ်လို့လို့ဗျာဟောတို့ရှိဘူးကဟိုတို့လို့တို့ပြောလို့ဆိုလို့လိုက်တဲ့တန်ဃာတော်တွေဘယ်နှပါရှိဘူးဘယ်နှခါရှိဘူးခံရတော့နာလာတို့ဟာဒီ တင်းနေတို့သဘောထားကြီးတာမဟုတ်ဘူးလားကံလာလာညာတော့တတိနော်နော်တတိဟုတ်နော်ကိုယ်ဘက်ကနောက်ကဖြည့်ခဲ့တဲ့ပါရမီလည်းရှိမှာပေါ့နော်ဟေ့သူကမဟာသာဝကသူယူမဲ့ပုဂ္ဂိုလ်ကိုအဲ့တော့နောက်ကဖြည့်ခဲ့တဲ့ပါရမီလည်းသူမှရှိမှာပေါ့နော်ဟေ့ရှိတော့သူကအရင်ကနှုတ်သွားတာ တို့မှာတော့အရာရောအရာကဒီတရားနာပြီးရင်းရင်တော်ပါပြီအမှုတော့မဖြစ်နိုင်သေးဘူးဟင်ဒီကိုယ်လေးဒီလားပြန်ရင်တော့ဟိုကိုရင်ရင်အေးလို့ခေါ်ရတော့မပေါ့ဒီဘွားလိုက်ဘယ်လိုခေါ်မလို့အရင်ရင်အေးပေါ့ပေါ့မှာပေါ့တိုက်ချိုးသူချိုးသားလိုက်ဘယ်လိုအဲတော်ရင်ရင်အေးအဖွားရင်ရင်အေးနဲ့မိရင်ရင်အေးဆိုဘယ်လို ဒီထူမှလားမထူဘူးလားပါလေကလေးကလာပြပြီးရှိတာပါလေဟင်အဲ့ဒီသမုဒ္ဒရာ၄သိမကတော့ဘူးဆိုအဲ့ဒါနဲ့သောတာပန်တဲ့ကူနော်တရားဒီတစ်ခုမှညာညာမဟုတ်ပါအဲ့ဒါနဲ့သောတာပန်ဖြစ်သွားဟုတ်လားနောက်ခံရလဲပါထားတော့သူကအဲတို့ဟာလားကွယ်ရင်ပြီးသားဆိုတော့ လူ့ဘွားသဘောတို့ကတော့အရာကြီးဟိအဲ့တော့ရိုင်းကနေမနှုတ်တိုင်းတော့ရင်အောင်တော့တို့တို့ရတယ်ဟုတ်နော်သမုဒ္ဒါလေးချင်းမကတော့ဘူးဆိုတာသူမြင်တာဒီတဘဝတဲ့သူငိုခဲ့တဲ့အချိန်ပေါင်းနဲ့မျက်ရည်ထွက်ခဲ့တဲ့ထွက်နှုံးကိုသူသိတယ်အဲ့တော့ခုဘဝတော့ဒီလောက်ကြီးဆိုခဲ့ရင်အနာမတကသံတရာကငိုခဲ့တာဆိုသမုဒ္ဒါလေးချင်းကငဲတောင်နေသေးတယ်လို့အဲ့လောက်ထင်မြင်သွား နော်ဘဝဆက်ဆက်လေဘဝတိုင်းငိုခဲ့တာအခုဘဝငိုတာကိုထောင်၍ဘဝတိုင်းငိုခဲ့တဲ့မျက်ရည်ပေါင်းတာပေါင်းလိုက်ရင်သမုဒ္ဒရာလေးတင်နေတောင်နေသေးတယ်လို့အဲလိုကူသွားနေလားဗျဟုတ်တော့ဒီတို့အားရမြင်လားအဲ့တော့ဒီဟုတ်ဘာတော့ဘုတော်မောင်းကားမလားမမီနော် နင်းအဲ့ဒါနဲ့သောတာပန်ဖြစ်တာသောတာပန်ဖြစ်တာသောတာပန်ဒါလေးနဲ့ဖြစ်တာတွေ့တွေ့လေးဟောဒီတရားလေးတစ်ခုနဲ့ဖြစ်တာဟုတ်နော်တဲ့ဒီအနေအဲတို့ရာမဖြစ်ပြီးဆိုပါတော့ဟုတ်နော်အဲတော့ခုနကအကြောင်းသမှုရိယပေါ်ဦးတို့ဒီဘက်ကအကြောင်းဒုက္ခနဲ့တတ်လိုက်တာထင်တယ်နော်တို့ပြောနေကြဆိုရင်တော့အတွေးကိုအမှန်နဲ့တတ်လိုက်တဲ့ပေါ့ဟုတ်နော်ဘုံဝဆုံးဖို့ပဲတို့ဒီအတွေးဝင်ခွင့်မရအောင်မှားရတော့ဘူး ဟုတ်နော်တို့ဒီတော့ဘာနဲ့ပြောရမလဲတို့အောက်ပြီးအောက်ရွာနဲ့ပြောရင်တော့လေလော်သလိုပြောရမှာလေလော်တဲ့လေကအပေါ့တို့အဲဒီကဟိုစပ်ပြီးတော့လောရတဲ့စီတွေများပါတယ်ခုနောက်ပိုင်းမှာအဲတော့လော်တော့ဟိုရီးစိတ်ပြီးတော့ဒီကေဝုံးပိုက်တဲ့ဝင်တော့ပေါ့အဲဝင်တော့ပဲထုတ်ပေးနေတာကိုကအဝင်လာတော့ပဲထုတ်ပေးနေတာနော်အဲတော့ဒေါတာဘာဖြစ်တဲ့ပုဂ္ဂိုလ်ဒီအထက်ကိုသွားဖို့ရတဲ့ အဝင်ကိုဒီမှာရေးပြီးဝုန်းဟိုစီဝုန်းပိုက်ထဲမှာအဲတို့များများအဝင်မခံများများဝင်ရင်ဟိုမင်းလားမြုပ်သွားမင်းလားမမြုပ်အောင်လေဟုတ်နော်ခတ်ထုတ်ပေးနေရတာလော်ရင်ခတ်ထုတ်ပေးခတ်ထုတ်ပေးရင်လည်းလော်အဲလိုသွားရမှာနော်တို့ဘောပါလေအဲ့ဒီတိုင်သွားရမှာဒီမှာအဲ့ဒီလိုသွားတာအဲဒီမှာသုံးသာသွားအမှန်နဲ့သုံးသာအမှန်နဲ့အကုန်မှန်လို့ဖြစ်ကြ အတွေးမခံတော့ဘူးဗျာသူ့ဝန်ပိုက်တဲ့ရေဝင်မခံတော့ဘူးဗျာအဲစီကြီးသမားကုန်လုံးခါထုတ်ပြထားဗျာဟုတ်တယ်နော်တေရဲ့တော့သုံးကံပြန်တို့ခေါ်တော့အင်းပြင်ခေါ်တော့ဗျာရေချိုးကုန်ပေါ့ဗျာအဲဒါကိုတို့သာလို့အင်းပြင်လို့တော့နော်အဲဒီဘောကိုဒီမာလေးတပည့်လွဲထိုင်းထိုင်ပြီးတော့အမှန်လည်းမလွတ်တို့ရှိခိကတော့အင်းတုံးရှိနော်ခုတော့တွေ့ဘူးသေးလား ရှိတော့ဘူးတယ်နော်အင်ဒုံအင်ဒုံတို့ရေချိုးလာကြီးတွေလေအဲအင်ဒုံနဲ့ကရေကိုခံအမှန်နဲ့တော့ဟင်သူဟိုသူဝါလို့တဲ့ဟာကိုရေကိုခြေတော့ကိုရေဖေးပါတော့အမှန်မလို့အမှန်လည်းမလို့အမှန်လည်းမလို့အမှန်လည်းမလို့မဘာမဖို့ပြောနေအမှပြည့်တဲ့နေရာသူ့ဘာသူပွင့်တာကကိုလုံးမမမောပါအိမ်နာတဲ့ပြည့်ရင်အိမ်နာတဲ့ပွင့်ပါ ဖျားရှိကြီးမဆိုင်ပါဘူးတော့ဘွာရီမှာအမှပြေးတဲ့နေရာပွင့်မှာပါမှဖို့ပြောနေတာအဲ့ဒါမှလေဟိုတို့ဘာလို့သမုဒိယဆိုတဲ့အတွေးကိုဝင်ပွင့်မရအောင်မေခလုပ်နေတာမဟုတ်ဘူးလားနော် အကြောင်းအကြောင်းကြီးထပ်ပြီးဒါပဲတို့ပြောနေမှာနော်မနေ့ကလည်းဒါပြောခဲ့တာတင်နော်ဟုတ်နော်မနေ့ကတော့ဟိုအလိုင်းကလေးအရင်ဖြစ်ဖို့ဒါပြောခဲ့တာဒီနေ့အရင်ကလည်းအမှုဖြစ်ဖို့လည်းဒါပဲပြောမှာဟုတ်ကဲ့နော်အဲဒီမှာ အဲအင်းလုံးတဲ့ကကြီးပွက်ကလေးနဲ့ခါခါပြီးအဲဘဝဘောလုံးကဘိုးဘောလုံးမပေါ်လေအပြန်ချီသေးဘောပြားသုံးပါဗျဟင်ကဘိုးဘောကနေဒိတ်စီညည်ကြီးတဲ့ရောက်ဘာမှမရှိတော့တခါအင်းလုံးတဲ့ခါရဗျာတော့တော့အင်းလုံးတဲ့ပါလာတဲ့ဟာလေးကိုပွက်တဲ့ပါလာတာလေးကိုကဘိုးဘောတင်လောင်းလောင်းရမှာတော့ဟို ဒီရဲ့ဝင်သွားပါကြံလေးကအဲ့ဒီမှာဒီတုံးလေးကဒီအဖြစ်ကိုပြတယ်ဖမိုးပေါ်ကအောက်ကိုကျသွားတဲ့အဖြစ်ကိုပြနေဒီကပြတဲ့ဖြစ်ဖြစ်ဒီကပြတဲ့ဖြစ်ဖြစ်အဲ့ဒါသူကိုယ်ကြီးတို့သိမှုဒီလာတိုင်းဒီဒိဋ္ဌဘွယ်ကိုအများကြီးတကားပြောပါလေဖြစ်ပြကိုမြင်ဖို့ဟုတ်တော့ဟုတ်တော့ဒီအဲ့တော့ဟိုကအဲလာတဲ့အဖြစ်ပြတယ် ဦးဘမိုးဘောကအောက်ကြတော့ပြက်လေအဲဒီမှာဖရာကဒီကနေ့သူ့နမပွင့်မဲ့နေ့ဆိုသိတော့သူ့ကြောင်းတော်ကနှမ်းပြီးတော့ကြောင်းကြီးတော်လှုပ်ပြီးတော့ဟောတယ်နော်အမျိုးသမီးဘေကုဏီမတွေကသူ့တော်ထဲမှာမနေရဘူးပြူနာမှာသူတို့ဆောက်ဆောက်ပြရတာနော်သူဖရာနဲ့ဝူတို့မြူသားညာတွေကတော်တဲ့နေရာတာဟုတ်ဟုတ်ပေါ့အဲတော့သူ့ကိုအကြံသာပြောလို့ရှိရင်တော့ လူတယောက်ကတစ်သက်တရားမျိုးဖြစ်ပြမသိဘူးလူဖြစ်သူရှုံးနေတော့နာပြီးရောမမြဘူးလို့သာကဆိုတော့မမြတာနဲ့ရှုံးတာဘူးမဟုတ်ဘူးလူဖြစ်သူရှုံးနေတင်ရောက်ကြတော့တင်ရက်ပင်နေရတဲ့ဖြစ်ပြကိုမြင်ခဲ့တယ် လူဖြစ်ရဆိုနတ်ဆိုမြတ်ဆိုအဲ့ဒါလေးပြောကြားတယ်လို့ဘာဖြစ်တော့ဘာမှမဖြစ်ဘူးဟုတ်နော်ဒီဘူရီဟောရတာဘူဒီဘုံကြီးရှေ့ချပြောနေတာဟင်ဘူဒီဘုံကြီးနာလားဟာဟောဘူးလေဟင် ဟာဒုဗံတဲ့ဟောသူတို့ကျတော့အဲ့ဒီမှာခန္ဓာဖြစ်ပြသွားနေပြီးအရာဒမဲ့ကြနော်အဲ့ဒီစကားဒီတစ်ခွန်းနဲ့ပါညာနာမောဘောတစ်ခွန်းနဲ့ပါတဲ့သူကလည်းဘုရားပေါ်တဲ့ဘုရားတော်နာကကြာကြီးအဲ့ဒီသူ့ရဲ့ဟိုခုနကအဲဒီလေးလောင်းတဲ့အတိုင်းလောင်းတော့တော့အေးပါတော့ဒီရေကူသူလည်းကြောက်ကူမှာပဲနော်အဲ့ဒါသွားမြင်နေတာအမင်းမတန်ဖြစ်ပြနေပြီးသွားဟုတ်နော် တို့ဒီဘူရီမရတာတော့တို့ချီးမသေးဘူးသေးလို့နေချီးသေးဘူးပြောဟင်ချီးသေးဘူးလားသေးဘူးဟင်တခါတော့မနေမှာပါအမြောက်အကျိုးဘာလို့မရဘူးဟုတ်နော်ဒီသဒ္ဒါသာရီအယူမနဲ့တော့ဥတိကပြီးတော့ကွာ ဘလောက်กว่าနိုင်ပတာပါရီယူတာပေါ့နေဖို့ယူတာအရှင်ဘုရားကမြေသူများမျိုးပေါ့မြေသူများမျိုးပေါ့ဟင်ဟင်အဲ့ပတာပါရီအယူမအယူမဒီအယူမကအထူးမဖြစ်သွားပြီကြာတွေ့ဖို့ကပဲလေတို့အယူမကအနာမကြီးဖြစ်တာမဖြစ်ဘူးဟုတ်နော် အဲ့တော့သစ္စာလေးပါးပြောခြင်းကပဒါပါရိတာကြည့်ပါတော့ဟောသူကတော့ဟိုဒေါပိသစ္စာနှစ်ပါးသုံးတယ်လို့တော့ဥဒ္ဒါပဲပေါ့ဒီတော့မမေကန်နေရောလားသုံးတယ်ပါလားဟုတ်နော်တို့ရွှေဘူကလည်းပြေဟုတ်ဗျာသူကလည်းပြောရင်တော့သမီးအိုးဝယ်ပြီးရင်တော့ပုံလေးပါတော့ဝယ်ကြပါပါဟိုအောက်ကခံပြတဲ့သမုဒ္ဒရာနဲ့မကတော့အိုးကတော့ရှိနေတယ် Apô. Cái lông lô này, cái lông xâm lô, cái lông nam lô. Thế? Nó đó, ô, bó, bó, bó thế đi, ờ, bó thế đi. Thì cái bó thế đi, bó bó đi. Thế? Ô, cái là bé mà lô, đi bó, bó. À, ဒီနေ့အဖွားရှင်တွေကိုဘယ်နှလုံးတော့တော့ဦးတော့ဟင်တို့မှာကအဲ့ဒီအကုန်လိုနေတာဖြစ်တယ်နော်သမုဒယနဲ့ဒုက္ခရင်းနေတာပဲသမုဒယနဲ့ဒုက္ခပြနေတာတို့မမြင်တဲ့အတွက်ဘုံမချနော်မမြင်လို့ဘုံမချတော့တို့မြေရာမိတာဒုက္ခကိုဒုက္ခကိုယုံသလားယုံမှားတာတို့ တော့တော့အကျိုးသားမှာပေါ့သူမယုံသေးလို့ဒီဟုတ်တော့မှန်ပြီကြတော့ကဲမှာကြတယ်